ကျေးဇူးတော်ရှင်ဧကမဟာပန္နိတမဂုတ်ဆရာတော်ဘုရားကြီးမရဗုဒ္ဓမြို့တွင် ရှိရဲ့10လ56ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော ခန္ဓာ၅ပါးကန္နသပင်နတိတုတ်ကုမာရကတ္တဗမေတော်ဥပမာပြတရားတော်အဲ့ပုဂ္ဂိုလ်ပြန်ပြီးသေးတယ်မှန်ပါပါဗျာဒါကြောင့်အဲဒီကံကရမေကြီးကဟောတော်မူတယ်ဒီမှာ ဘယ်လိုဟောတော်မူလဲဆိုတော့ဒကာဓမ္မတွေဖြစ်စဉ်ဟာတဲ့ဆရာကောင်းဓမ္မကောင်းနဲ့မတွေ့မကြုံမီဆိုမှဖြင့်ဆွဲမိဆွဲရဆွဲမှန်ပါလမ်းမိလမ်းရလမ်းဆိုသလိုဆွဲလမ်းမှုတွေနဲ့ချိန်ကုန်ပြီးကာလနေကြမယ်ဆိုရင်သူတို့ဆွဲလို့သူတို့ဆွဲကြင်ရနဲ့သူတို့ပြိပြီးဒီကာလသူတို့ပဲဒုက္ခရောက်မဟေလို့ဘုရားကဟောတယ်ပါဗျာဥပမာပဲလို့ဟောလိုက်ကြုံဆိုတော့ အရှိဘက်ကနေပြီးကာလအမတန်ပြင်းထန်လာဆိုတော့ရည်ကြီးစီးပြီးချောင်းကြီးတဲ့ရောက်လာမှန်ပါမသိမလိမ္မာတဲ့ပုဂ္ဂိုလ်ဒုတိယကရေရေမှမသိလို့ကြာဆိုရေရဲရောက်ပြီးဒီကာလသူလာခဲ့မှန်ပါရေကအမနာစိတ်ကြံပြီးဒီကာလနေတော့ရေရဲရေမှမသိလို့ဆင်းလာပြီးဆိုမှဖြင့်ရေရဲရောက်တဲ့အခါရေဒီအမနာစိတ်တန်သည်ဖြစ်လေတော့ကြောင်းရေထဲမှာမျောရှာတယ် တင်ပါရေရေမှမသိလို့ဆင်းလာတာပါပါဆင်းလာတဲ့အခါကျတော့ရေကအစီကသံအစီကသံတော့သူကရေတယ်မျောရရှင်မှန်ပါပါမျောတဲ့အခါကျတော့ရေမျောတဲ့ပုဂ္ဂိုလ်တရားဓမ္မတို့အာဟုရှာလိမ့်မယ်ဆိုတာဖြင့်အထင်ရှားပဲမှန်ပါပါဗျာအဲ့ဒီအာဟုရှာတော့သူပက်လက်ကြီးမျောမောရဲ့လက်မျောအမျိုးမျိုးပုံပုံရေထဲမှာမျောလာတာလမ်းမှာကဏ္ဍသစ်ပင်ဆိုတာတွေကရှိ မြင်ပါဗျာအဲ့ဒီကန္နာသစ်ပင်တွေသူကဖြင့်ဒါဖြင့်ရေမတက်ရပဲဆိုပြီးကာလတကိုင်းလေးတွေ့လိုက်ဆွဲလိုက်ပေါ့ဗျာမြင်ပါဗျာဆိုကြလို့ဆွဲလိုက်တဲ့အခါကျတော့ကန္နာသစ်ပင်ဆိုတာငကိုကရေးစားထားလို့အမြင့်တွေကပေါ်မှန်ပါဗျာငကိုကမခိုင်းနေခိုင်းနေတာလေးသွားပြီးကာလဆွဲလိုက်တော့ ဒီအမြင့်နဲ့ကွာဆွဲလိုက်တဲ့သက်ပင်ကကိုယ့်ပေါ်မှာရောက်ပြီးမြေဆိုင်နဲ့ကွာမြေခဲနဲ့ကွာအမြင့်တွေပါပြုတ်ကျလာပြီးဆွဲတဲ့ပုဂ္ဂိုလ်ပေါ်မှာပဲပြရမှန်ပါပါဗျာဇာတ်ဝင်မျိုးလုံးနဲ့ဝင်ပြီးဒီကလာမြင်မုံတွေဝင်မလာပြီဝင်ပါဗျာဩအာဟုရှာလိုက်တာအာဟုရမလားလို့အာဟုရှာလိုက်တာဒကာရမတို့ သေရေကြကြဉာဏ်နဲ့စဉ်းစားတော့အာဟုမှုကြောင့်ဒုက္ခပိုရောက်ပါဘောလားမှန်ပါဗျာရေမျောလာရှာတာလေမှန်ပါဗျာရေမျောလာရှာတာဒကာဓမ္မတို့အာဟုရှာပြီးကဏ္ဍသက်ပင်ဆွဲလိုက်တယ်မြေရင်နဲ့ကအမြစ်ပါပြုတ်ကြလာတဲ့တဲ့သူ့မျက်နာပေါ်၌တဲ့မြေမုံတွေမျက်လုံးနဲ့ဝင်လို့ဝင်ပါစေတဲ့ဝင်လို့ဝင်ပြီးဒီကရအော်ရေမျောလို့အာဟုရှာအာဟုရှာလို့ဒုက္ခတွေ့မှန်ပါဗျာဒီလိုမနေဘူးဗျာမှန်ပါဗျာ ဒါနဲ့ပဲဒီလိုပဲမျောမျောမျောမျောပြီးဒီကာလသွားတော့ကဏ္ဍသက်ပင်လေးလျှောက်ဆွဲတော့သိရဆွဲစုပင်လေးဆွဲလို့လေစုပင်လေးကလက်စုအမြစ်ပါပြုတ်ကြတော့ကိုယ်ပေါ်မှာပြီးမှန်ပါဗျာဒီလိုကြီးသွားလိုက်တာကိုယ်စားရအားထားရဒကာဓမ္မတို့ဒီပုဂ္ဂိုလ်ရပါမရပါဘူးဗျာမရတော့ကြတော့ရေကြီးကသာကိုယ်စားရအားထားရသစ်ပင်လေးလဲဆွဲလိုက်ရင်လည်းကိုယ်ပေါ်သာပြုတ်ကြမှန်ပါပါ ဘယ်မှာကလည်းသူ့ဖို့ကိုရအထာရကဲစရာမြင်သေးမမြင်ပါဘူးဗျာမမြင်တော့ဘူးဆိုးလေသမ ्या လားမှားကြည့်ဘူးမှန်ပါဗျာဒါနဲ့ကမြုပ်ချင်းလို့အဆုံးသတ်ပြီးဒီကလာသွားရတယ်ငကုကမျောပြီးလာရကနာသပင်တွေကဆောဆောဆောဆောပြီးဒီကလာလာလိုက်တော့မြေတိုင်းမှာပြုတ်ပြုတ်ပြုတ်ပြုတ်ကြပြီးသူ့မျိုးလုံးနဲ့ဝင်ပါတဲ့ထဲဝင်သူ့ကိုယ်ပေါ်ပြီးမှန်ပါအဲ့ဒီကဲတော့ပြီးပြီးဒီကလာမျောရကနေမြုပ်ပြီးဒီကလာသွားရတဲ့ ရေမျောသမားတွေကားလို့ရှင်ဒကာဓမ္မတို့မြင်ရလို့ရှိရင်ဩသနာเสียကောင်းလိုက်တာရေမျောလို့ခိုကိုရရှာပါတော့လေခိုကိုရတဲ့ပင်ကပြုတ်ကြည့်သူ့ပေါ်ကြပါဘောလားသူသာလင်ဒုက္ခရောက်ပါလားခိုကိုရအထရာဒီဘယ်ခါကာလမှာသူ့မရရှာပါကလားလို့ဆိုတာဒကာဓမ္မတွေထင်ရှားမြင်သားဖြစ်ပါလိမ့်မယ်ရပါဗျာအဲ့ဒါသူမျောနေတဲ့အထဲမှာမှခொရင်ကသက်ကိုင်းတဲ့ကွာမြေဆိုင်တွေကသူ့ပေါ်ပြုတ်ပြုတ်ပြုတ်ပြုတ်ပြီးကြတော့ကြောင့် ဒီမှာဂါရမတို့ငကူကတယောက်တည်းမျိုးတော့ကအမျိုးသက်သာသေးတယ်ကိုယ်စားရအားထားရကန္နာသက်ပင်တွေရှာလိုက်တဲ့အခါကျတော့ကန္နာသက်ပင်တွေကပြုတ်ခါပြုတ်ခါနဲ့သူ့ပေါ်မှာပြိပိပြိပိပိလာတော့ကြောင့်ညောရကနေမြုပ်ဝရှာမှန်ပါပါဗျာသနာရှာကောင်းမှန်ပါပါဗျာသနာရှာမနန်ကောင်းတဲ့ဂါရမတို့မှန်ပါရေမသိလို့ရေလဲဆင်းလားဆင်းလို့ရေစည်းကတန်တော့မျောမျောလို့အာဟုရှာအာဟုရှာလို့ကိုယ်ပေါ်မှာပြိကြ သိရတာနဲ့မျောရကနေပြီးကြလားမြုပ်ချင်းလန်းဆုံးရတယ်ဆိုတော့အတော်လေးကိုပဲကန်ဆုံးမှုမှောင်ဖြင့်တန်းကုန်ပါရော့လားမှန်ပါဗျာအမှန်မှန်နာဘူးလားမှန်ပါဗျာအေးဒါဖရာခင်ကိုရမေကြီးကတန်ရုပ်ပါဠိတော်ပုဗ္ဗဝတ်မှာဟောတော်မူတယ်နော်မှန်ပါသောတူပါပဲတဲ့ဘုန်းကြီးတရားဓမ္မတွေလည်းအခုတန်ត្រာရေကြီးတဲ့မျောနေကြပါတယ်မှန်ပါဘာကြောင့်တန်ត្រာရေတဏှာရေထဲမှာမျောရပါကြလို့မေးတဲ့အခါကျတော့မှ ဒကာဓမ္မတွေကလူပြေရောက်ပါလို့ဤဆူတောင်းတော့လူပြေမျောလာမျောပါဗျာလူပြေရတဲ့လူပြေတဏှာရတဲ့မျောလာကြမျောပါဗျာလူပြေဆူတောင်းပြီးဒီကလာနေတာကတဏှာကိုဗျာဟုတ်ပါဗျာအဲ့ဒီတဏှာရတဲ့မှာတခါလေတဏှာရကမျောလိုက်တာနဲ့တဏှာရေဆိုတာကလည်းရေချမ်းကြီးပါလားဗျ။ကျမ်းပါဗျာ။အကုသိုလ်ရေကိုဗျ။ဟုတ်ပါဗျာ။အကုသိုလ်ရေဆိုတာဒကာရမတို့သိပြီးသားအတိုင်းရေကောင်းတော့မဟုတ်ဘူးရေချမ်းပဲဆိုတာတော့ဖြင့် ဗျာအမတန်ပြင်းပြင်းထန်ထန်ရှိတဲ့ကျန်းတန်းတဲ့ရေပဲဆိုတာဖြင့်ဒကာရမတွေညင်းဖို့မလိုတော့ဘူးမလိုတော့ပါဘူးဗျာအဲ့ဒါဒကာရမတွေလည်းအခုဘယ်ရောက်လာကြသရုံလို့မဲလိုက်တဲ့အခါလူပြေမှာလူဖြစ်ကိုရကျင်တဲ့သဘောနဲ့ဆူတောင်းလိုက်သောကြောင့်ဆူတောင်းတဏှာကြီးကမျောတာနဲ့အခုဖြင့်လူပြေမျောလာကြပြီမျောပါပြီဗျာသဘောကျလူပြမျောလာကြပြီဒကာရမတို့ရေးမိကြအင်းဒါဖြင့်ဒကာရမတို့သည် အခုဘာဖြစ်နေကြကြုံဆိုတော့မျောတော့ပါပဲခင်ဗျာမှန်ပါပါဟာဘယ်ရဲမျောလာတော့မေးတဲ့ကိုစုတော်ရည်တဲ့ကိုမျောလာတင်ပါဗျာသဘောကျဘယ်ရည်ရဲမျောလာပါလိမ့်ကိုစုတော်ရည်တဲ့ကိုမျောပြီးဒီကလာလာကြတော့ဒီကြပြန်တဲ့ခါကြလို့ရှိရင်ဖြင့်ဘုရုအာကိုရပါမလဲသာဘုတ္တဖို့နေဖို့တိုင်းဖို့ကြမ်းမာဖို့ချမ်းသာဖို့ဆိုပြီးအာကိုကရှားကြ အာကိုရှာတော့အမေအာကိုပြန်လဲအမေကအနိစ္စမှုပြုတ်ကြပြုတ်ပါဘူးဟမ်ကန္နာသပင်ကိုရအမေရကိုတော့အမေကအနိစ္စမပြုတ်ကြတော့ကို့မှာပဲရင်ကိုပရဏအမေနဲ့ခွဲရပါပေါ့ဆိုပြီးငိုချင်းချပါပါဘုရားအင်းပြုတ်ကြပြီပြုတ်ကြပြီဒကာဓမ္မတို့တဏှာရည်မျိုးလာရတဲ့အချိန်မှာအမေရလို့အာကိုရပါမလားအောက်မေ့တယ်အမေကလည်းအနိစ္စခန္ဓာကိုဖြစ်လို့ အကုန်ပြုတ်ကြတာနဲ့သားရသမီးတွေမှာရင်ခွဲပက်လက်အကုန်ဖြစ်ကြဖြစ်ရပါဗျာအင်းဘယ်နဲ့ကြောင့်ဒီပုဂ္ဂိုလ်ရင်ခွဲပက်လက်ဖြစ်ရပါလိမ့်မတုံးဆိုတော့ဇနာရည်ရင်မျောလာတာအမေနဲ့ဖေနဲ့နေရလို့ရှိရင်တော်ရည်ရဲ့ဆိုပြီးဒီကာလလာခဲ့ကြတာအမေလည်းပြုတ်ကြပြီမှန်ပါဗျာဘ ᱹ ရုပေါ်ပြုတ်ကြတော့ဆိုတော့မျောတဲ့ပုဂ္ဂိုလ်ပေါ်ပြုတ်ကြပါသူပဲငိုရရှာသူပဲရင်ထူရရှာသူပဲမြေလူရရှာအင်းအမေဆိုတာအာကိုလောက်တယ်ဆိုပြီးဒီကာလ အမေပဲရှိတယ်ဆိုလို့ရှိရင်တို့ဘုဘာဘူးရရှိတော့သူတို့အာကိုပြီးဒီကလာတို့နေပါတော့မယ်ဆိုပြီးဒီကလာအမေဖေအာကိုပြီးဆွဲလိုက်တာလေအမေဖေကအနိစ္စခန္ဓာကိုယ်လေးဖြစ်လို့ဒကာရမတွေဘ ᱹ ရုပေါ်ပြုတ်ကြတော့တဏှာနဲ့ဆူတောင်းပြီးမျောလာတဲ့ပုဂ္ဂိုလ်ပေါ်မှာပြုတ်ကြအင်းသူတော်ပြန်ဒကာရမတွေဘယ်လိုများနေကြပါလဲမလို့ဆိုတော့ဖြင့်ပြုတ်ကြတဲ့ဥစ္စာတွေပဲ တွေ့ခဲ့ရတာပဲကိုဖြင့်တက်နိုင်တယ်ရေလွတ်ပြီဆိုပြီးဒီကလာတက်နိုင်လှမ်းနိုင်တဲ့ဖိုးကိုရမရသေးဘူးမှန်ပါဗျာမြင်မယ်မှန်ပါအခုအမေဆိုတော့လည်းကဏ္ဍသက်ပဲနော်မှန်ပါဗျာအဖေဆိုတော့ကဏ္ဍသက်ပါအဲ့ဒါတွေအခုခင်ဗျားတို့ အမေအတွက်အဖေအတွက်ပြုတ်ကြလို့ကိုယ့်ဘောမှာဒုက္ခရောက်ပြီးကြဗလားလို့မေးရင်မနဲ့ဖြစ်ကြ။ရောက်ရောက်ပြီးပါ။အင်းဒါကတော့သမီးဆိုင်မေယာကိုဖေအကိုသားဆိုင်လည်းမေယာကိုဖေအကိုပြီးနေကြတာအခုဖြင့်တောင်ကြီးပြိုလို့ကမ်းပြိုလို့ကိုယ့်ဘောပြီးပါပေါ့လားဆိုတာဒီဃာရမတွေလူတိုင်းတွေ့ဘူးကြပါလေ။ဟုတ်ပါဗျာ။သဘောကျ။ကျပါပါ ဒီတိုင်းရေမျောလာလို့အာဟုရှာတော့ပြုတ်ကြတဲ့သစ်ပင်ကိုပဲကန္နာသစ်ပင်နဲ့တူတဲ့အနိစ္စခန္ဓာကိုယ်တွေသွားအာဟုလို့အနိစ္စလည်းခန္ဓာကိုယ်ကြီးကအမေဘယ်အိဋ္ဌကခန္ဓာကိုယ်တွေဖြစ်ပြီးဒီကလာနေတော့ခန္ဓာကိုယ်တွေကအကုန်အိဋ္ဌဖြစ်ပြီးနေတော့ကြောင့်အာကုတဲ့သားတွေသမီးတွေတန်တရာခရီးတွေရေမျောလာတဲ့သမာရေမျောလို့လူပြေရောက်လာလို့မျောနေတဲ့ပုဂ္ဂိုလ်ပေါ်မှာပြုတ်ကြကြပါဗျာကြလို့ပဲအာကုရမလားလို့အာကုလိုက်ပြုတ်ကြလိုက် ပြုတ်ကြလိုက်တယ်ကရင်ငွေးပက်လက်ဖြဲဘုရုဘောပြိပါလိမ့်ဗျာမျောတာဘောပြိပါဗျာမျောလာတာလည်းတကားစိန်တို့ကိုမှန်ပါဗျာဘုရုဘုံမျောလိုက်တာကဒနာရေးကမျောလိုက်မှန်ပါဗျာခမည်းတော်ဒနာကဆူတောင်းဝေယူလာတော့သူသူဆူတောင်းတိုင်းကျတော့သူဒနာရေးမျောသလိုမမျောရဘူးမှန်ပါဗျာအေးဒနာရေးမျောသလိုမျောရတော့ကြောင့်ဒီဘဝကျတော့မျောလာပါပေါ့လားလူပြေတော့ပြင် မျောလာခဲ့ဟာ မြည်တို့အာကိုရပါမလို့ဆိုတော့အမေရှိသားပဲဖေရှိသားပဲဆိုပြီးအနိစ္စတွေအာကိုလိုက်မှန်ပါပါအာကိုလိုက်တော့တဖြုတ်ဖြုတ်နဲ့အမေတွေသေးဖေတွေသေးမှန်ပါသိပြီကြသိပါဗျာအဲ့တော့အာကိုရမရတဲ့ပြင်မယ်မြေကြီးငယ်ကြပြီးဒီကရာဒေါမနသနဲ့ပဲချိန်မကုန်ခဲ့ကြတာအင်းဒါလူပြင်းမျောလာလို့ဒကာရမတို့ကဏ္ဍသက်ပင်မြေဆိုင်နေတကွ မျောတဲ့ပုဂ္ဂိုလ်ပေါ်ဖိပါဘောလားပြိပါဘောလားဆိုရင်ညင်းစရာမလိုတော့ဘူး။ပြီးပြီးကြဗလားမိပြီးကြဗလားမေးမနဲ့ဖြစ်ကြ။အင်းခင်ဗျားတို့ကဘာတွေပါလဲကနုံမေးလို့ရှင်တန်တရားရည်ရင်ကြောမှာတဏှာရည်ထဲမှာမျောလာကြတော့အကုကလည်းရှာကြတာ။မှန်ပါဗျာ။လူပြေမျောလာတော့ဗျာ။မှန်ပါမျောလာပြီးကြလားအကုရှာပြန်တော့လေ။တရားဓမ္မတို့အမေပဲဖေပဲ။ ဆိုပြီးအကုလိုက်ကြအကုလိုက်တာတွေကလည်းခိုင်းတဲ့သက်ပင်လားအိဋ္ဌာတွေလားအိဋ္ဌာတွေပါဗျာဩအမေလည်းအိဋ္ဌာမို့တပည့်တို့ဗျာမေသေးလို့ကိုပဲရင်သူမြေလူနဲ့တပည့်တို့အတော်ဒုက္ခရောက်ခဲ့ပါဗျာဖေသေးတော့လေဆိုးလိုက်တဲ့ဖြစ်ချင်းမပြောပါနဲ့တော့ မျောလာတာဘူးရှင်ပါကဏ္ဍသက်ပဲနှစ်ပင်ကဟိုကပြုတ်ကြလေဒီကပြုတ်ကြလေဘ ᱹ ဘောပြုတ်ကြပါလေမျောလာတဲ့ဘောပြုတ်ကြအင်းတရားဓမ္မတွေယခုနေရတဲ့ရှင်တွေကဖြင့်ဤရှင်နေပါလားမှန်ပါဗျာ အမေလည်းပြုတ်ကြကုန်ပြီအဖေလည်းပြုတ်ကြကုန်ပြီသဘောကျဂိုင်းရှိဖြင့်ဘ ᱹ ရုအာကိုရပါမလို့ဆိုပြီးကအိမ်နိုင်လို့ကြတာသားလင်ခင်မွန်းရလို့အာကိုကြပြန်ပါပါဗျာအာကိုကြတာတွေကလည်းသူတို့ကလည်းကန္နာသက်ပင်အိဋ္ဌာတွေပါပါပြုတ်ဦးမှာပဲပါပါဗျာဒကာရမတို့ခိုင်းပါမလားခိုင်းပါဗျာဘာခန္ဓာကိုယ်တွေလဲဘုရားခန္ဓာကိုယ်အင်းဒကာရမတွေခင်ဗျားတို့အတွက်ဖြင့် အမေပဲပြုတ်ကြအိဋ္ဌာတွေပြုတ်ကြတယ်ရှေးခန္ဓာသစ်ပင်တွေပြုတ်ကြတာတောင်မှခုရတဲ့တိုင်သားလင်ခင်မောအာကိုရုံပဲပြုတ်ကြမယ်အိဋ္ဌာတွေအာကိုရုံပဲဆိုတော့သိကျင်သေးလို့မြုပ်ကျင်သေးလို့အာကိုကြတာပဲဆိုတော့သိချာချာစဉ်းစားကြပါတော့မှန်ပါပါဗျာဘယ်လောက်များခင်ရတို့သိုးရချက်ပေါ်တယ်ဆိုတာဖြင့် အထူးပြောစရာလိုသေးလားဗျာ။အဲကြောက်စရာကောင်းပါလား။ကောင်းပါဗျာ။အခုသုံးလင်ရှိနေတဲ့ပုဂ္ဂိုလ်တွေကြတော့ဘာပြောမှတော့မေးရင်ငါဘယ်နဲ့ပြောမှာ။ရအောင်ပါပဲရှေးပြုတ်နောက်ပြုတ်ပဲဆိုတော့ဒါအောင်မေးပါတော့။ပြုတ်တိုင်းပြုတ်တိုင်းဘ ᱹ ရုပေါ်ဖိမလဲလို့မေးပါဦး။ ပေါ်ပြီမှာပါဗျာ။ဩဒါဖြင့်ဒကာရမတို့ခင်ဗျားတို့အတွက်ဖြင့်ရှေ့လည်းစိတ်ချစရာမရှိပါလား။နောက်ကလည်းပြုတ်ကြလို့ပြီးခဲ့လာပြီ။ရှေ့လည်းပြုတ်ကြမှာပဲမဆွဲပြန်ပြီဆိုလို့ရှိရင်ဖြင့်ခင်ဗျားတို့မြုပ်ချီသေးရဲ့နစ်ချီသေးရဲ့ဆိုတဲ့အဓိပ္ပာယ်ဟာသေချာရောက်ပါတယ်။ရောက်ပါဗျာ။သဘောပါကြရဲ့လား။ဘုရားဟောတော်မူတာဘုရားဟောတော်မူတာပုဗ္ဗဝါမှာသေချာဟောတော်မူတဲ့။ရှင်းပါဗျာ။ရင်းနေပြီလား။ရင်းပြီပါဗျာ။အဲ့တော့ရာဇင်ဒကာရမတွေအာကိုလေသမျှ ဟာပြုတ်ကြမယ်ကန္နာသစ်ပင်ကြီးအကုမရဲ့ကျုံပါပါဗျာရိပ်မိကြရိပ်မိပါဗျာဘုထောင်းကြီးခင်ဗျာပြုတ်ကြပြီးပြီနော်အဲခင်မရဲ့လည်းတရားလိုက်တော့ခုခင်မမရှိသေးရလားမရှိတော့ဘာဖြစ်သွားဘလို့ပြုတ်ကြပါပြုတ်ကြတော့ဘ누구ပေါ်ပြီပါလေသူ့ပေါ်ပဲပြီပါအဲငါကခင်တဲ့လူပေါ်ပဲပြီတာပါအဲကိုကျိုးကြီးနဲ့ပါပေါ့လေယုံကြီးပြုတ်ပါပေါ့ ဆိုပြီးဒီကရဒီပေါ်လာပြီတာဟုတ်ကလားအဲဒါကြောင့်တရားဓမ္မတွေတဲ့ခမည်းတော်အာကိုနေတဲ့တာလင်ကေမွန်ဒေဒီကားလို့ဆိုလို့ရှိရင်ကန္နာသစ်ပင်လာမှတ်လိုက်ပါတော့ပြုတ်ကြမှာတဲတဲကြီးပဲအဲဒါကြောင့်ကြောက်တော့ဘုရားရှင်ကိုရမကြီးဟောရပါလိမ့်မလဲဆိုတော့အနိစ္စခန္ဓာကိုယ်တွေမို့အနိစ္စကတော့အနိစ္စတော့မဖြစ်နိုင်ဘူးပေါ့ဗျာဖြစ်နိုင်ပါမလားဖြစ်နိုင်ပါဘူးအဲကိုထောင်ဖြစ်ပါမလား မဖြစ်နိုင်လို့ရှိရင်ဘာဖြစ်မယ်ထင်တော့အနိစ္စဖြစ်ပါဗျာအဲပြုတ်ကြမှာပဲဆိုကြစို့လောကီအမြင်နဲ့ပြောရင်နော်လောကီအမြင်နဲ့ပြောရင်ဒကာဓမ္မတို့ဘာဖြစ်လိမ့်မယ်ထင်တော့အင်းပြုတ်ကြတော့ဆွဲရပုဂ္ဂိုလ်ပေါ်ပြုတ်မှာကိုကလက်မှမလှုပ်ဖဲကို သူအာကိုရမလားဆိုပြီးကာလတခါရဲဆွဲလိုက်တာ ဆွဲလိုက်ခြင်းနဲ့တကယ်နဲ့ဒီသစ်ပင်ကတခြားကိုပြုတ်ပြရလားဆွဲသောပုဂ္ဂိုလ်ဤအပေါ်မှာပဲပြုတ်ပြဆွဲတဲ့ပုဂ္ဂိုလ်အပေါ်မှာပြုတ်ပြပါလေအဲဒါကြောင့်သုတ်တန်များသွားကြည့်စမ်းပါပြုတ်ကြလို့ပြီးပြီးတကယ်လားငိုနေလိုက်တဲ့ပုဂ္ဂိုလ်တွေပြုတ်ပြင်ကိုရွရင်နေပြီသောတယောက်ကရောဟုတ်လားအလွန်လိမ္မာတဲ့ဆိုပြီးအာဂဝေဟိထားလိုက်တာအခုဖြစ်နေတခါတည်းအမေပေါ်ဒုက္ခရောက်ပါဘောလားအမေကိုးစားရမယ်ဖြစ်ပါဘောလားဆိုပြီးတခါတည်းငိုရင်းချတာ ပြုတ်ကြဘောပြန်ပါပါဗျာဟုတ်လားတချို့လည်းခင်မွန်းသေးတာနဲ့ပြုတ်ကြဟုတ်ပါဗျာဒီမိမအပေါ်မှာပြိမကြဘူးလားတချို့လည်းခင်မွန်းမသေးတာနဲ့ခင်မွန်းယောက်ျားမှာစိတ်မကောင်းလည်းမကောင်းတဲ့တခါတည်းကိုယ့်ဘောပဲပြုတ်မကြဘူးဩဆွဲတဲ့ပုဂ္ဂိုလ်ပေါ်ပြုတ်တာပေါ်တရားဓမ္မတွေဒီသစ်ပင်ကမဆွဲရင် မချောတဲ့စီသူ့လိုလိုပြုတ်မြစ်သေးပြုတ်မှာပေါ့ချောင်းနဲ့ပြုတ်မှာပေါ့ခင်ဗျားတို့ကရေမျောလာတဲ့ပုံကိုယ်တွေဖြစ်နေတော့အာကိုရှာတော့သူ့ဆွဲဆွဲတော့ကိုယ်ပေါ်ပြုတ်ကိုယ်ပေါ်ပြုတ်တော့ကိုယ်ပေါ်ပြီးကိုယ်ပေါ်ပြီးတဲ့ခါကျတော့ကိုယ်သာလေးမျောဟောတရားဓမ္မတွေရှေ့လန်ခီဘာများဖြစ်မလေးမလဲလို့ဆိုလို့ရှိရင်တွေးတာကြည့်ကြပြီတော့ဆွဲကြဆွဲတာတွေကဖြင့်ခင်ဗျားတို့ခိုင်းတာဆွဲမိသလားမခိုင်းတာဆွဲမိသလားမခိုင်းတာဆွဲမိပါဘူး။ဒါရလို့အာကိုလေအိဋ္ဌဆွဲလိုက်လို့ ဒီပေါ်တော့ပြုတ်ကြပါဟုတ်လားဓမ္မရလို့အာဟုလိုက်ပြန်ကောပြုတ်ကြအာဟုတဲ့ပုဂ္ဂိုလ်ပေါ်မှာပြုတ်ကြမယ်တကားတင်ရသူများပေါ်ပြုတ်ကြမယ်ထင်သလားဘုရုပြုတ်ကြမယ်ထင်တော့အာဟုတဲ့ပေါ်ကြပါပါအင်းခင်ဗျားတို့ကလည်းအာဟုလေးမရှိရင်ဖြင့်နေလုံးဖြစ်ကြပါအင်းဒါလည်းခင်မမအာဟုအာရမရှိဘူးကျုပ်တကောင်ကျခဲရကြီးရဲ့ကိုဟုတ်ပါဗျာကျုပ်တကောင်ကျခဲရကြီးရဲ့ဆိုတော့အာဟုရှာအာဟုရှာတော့အနိစ္စတွေဖြစ် အနိစ္စတွေမို့ပြုတ်ပြုတ်ပြုတ်ပြုတ်ပြီးအနိစ္စသဘောတွေလည်းပြောလိုက်ပါရောဒီပြုတ်ကြတဲ့ခံရတဲ့ပုဂ္ဂိုလ်ကမျက်ရည်ကြီးငယ်ကြပြီးဒီကလာမှန်ပါပါသံဃာရင်ရောထဲမှာတဏှာကြီးကမျောပြီးလာရတဲ့အထက်မှာလားမခိုင်လို့ပြုတ်ကြတဲ့တွေကိုအနိစ္စတွေကိုအနိစ္စမကျေနပ်တာနဲ့တခါတည်းဒကာရမတွေတဲ့အနိစ္စဖြစ်တာကိုမကျေနပ်တော့ဒေါမနတာတွေနဲ့ ရေတဲ့မျောပါရှင်မျောပါပါဗျာဒေါမနကနဲ့မျောတဲ့အခါကျတော့ကိုတော်ရကြကြတော့ပြိပံများတော့သာကိစ္စတွေကလည်းကျုံရတာများခင်မောကိစ္စတွေကလည်းကျုံရတာများသေမင်းညာတာကိစ္စတွေဆိုတဲ့ကဏ္ဍသစ်ပင်တွေအတွက်ပြုတ်ပြုတ်ကြတာတွေကများတော့ကိုယ့်ပေါ်မှာပဲအကုန်ပြီသဘောကျ ခိုးပေါ်မှာအကုန်ပြီးပြီးဒီကလာဒီမြေဆိုင်လေးကွာပြုတ်ကြတဲ့သစ်ပင်တွေဒီဆွဲသောပုဂ္ဂိုလ်ပေါ်မှာဘာဘယ်များရွှေ့သည်သူကသွားဆွဲတော့သူ့ပေါ်မှာပေါ့ဗျာဒါဖြင့်ဒကာရမတွေအဆွဲလွှဲလို့ရှင်ဖြင့်မြောဘွားကနေပြီးမြုပ်ပွဲကဆင်းเสียရှိတော်တယ်ဆိုတာဖြင့်ဘုရားဟောတော်မူတယ်မှန်ပါဗျာရင်းနေလားခင်ဗျားတို့ဒီကားလဲဆိုလို့ရှိရင် မျောပွဲကြီးကပြန်လူ့ဘဝမျောလာတာဖြင့်သင်ရှားပဲဆူတောင်းနဲ့မျောလာခဲ့ကြဆူတောင်းဆိုတာတဏှာပေါ့ဗျာအဲ့ဒီတဏှာရည်နဲ့မျောလာကြတော့ကိုလူ့ဘဝမှာလူရဲလို့ဖြစ်လာကြပြန်ပြီဆိုတော့ကိုအာကိုရိရှားလိုက်လို့ရှိကပြုတ်ကြခဲ့တယ်လေကိုမြဲကြီးငယ်ကြခဲ့ရလားပါဘီမှန်ပါဗျာနောက်ဆွဲမာတွေကလည်းဘာတွေပါလဲမြဲကြီးငယ်ကြဖို့ရတယ်ပါပဲဗျာပြုတ်ကြမှာကြီးပါပါပါသဘောကျမြဲကြီးငယ်ကြစရာနဲ့ပြုတ်ကြမှာကြီးဆိုတာမသေးကြဘူးလားဒါဖြင့်တရားဓမ္မတို့ ခင်ဗျားတို့ဆွဲနေတဲ့ငင်းနေတဲ့ဥစ္စာတွေကအနိစ္စမမြင်တော့ဆွဲလိုက်တာပေါ့မှန်ပါပါဆွဲလိုက်တဲ့အခါပြုတ်ကြတာပေါ့ကြပါပါပြုတ်ကြတော့ဆွဲသောပုဂ္ဂိုလ်မှာပြီးတာပေါ့ပြီးတဲ့အခါကျတော့မျောယုံမှမျောယုံမကဟုတ်လားမြုပ်တဲ့စီဆိုကြတော့ကြပါပါမျောယုံမကမြုပ်တဲ့စီသို့ကြသွားတာ။ဩဒါကြောင့်သံဃာကျင်လေးရတဲ့သံဃာရည်တဲ့ဒနာရည်တဲ့မျောတဲ့ပုဂ္ဂိုလ်များတွေဘယ်များသွားကြပါလိမ့်မလဲဆိုအဆွဲလဲလို့မြုပ်ကြည့်ပဲ ပါဗျာရင်းမိကြရင်းမိပါဗျာအဆွဲလဲလို့ပါပါလိမ့်အဲဆွဲလဲလို့အမြုပ်ကြီးပဲဆိုတော့ကျင်းသားကြကျင်းသားပါဗျာဘယ်လောက်များကြောက်ရကြောက်ရကောင်းပါဗျာဓမ္မရေတသူများပြောလားကိုယ်တိုင်တော့တွေ့ပြီးကြပါလားအင်းခိုင်မလားလို့အမေရဲ့လို့အာကိုလိုက်ပြုတ်ကြလိုက်အဖေရဲ့လို့အာကိုလိုက်ပြုတ်ကြလိုက်အခင်မွန်းရဲ့လို့အာကိုလိုက်ပြုတ်ကြလိုက်မောင်ဖားရဲ့လို့အာကိုလိုက်အဲတပြုတ်တည်းပြုတ်ပြီးဒီကလာဘ ᱹ ဘောပြီးပါလိမ့်ညာ ပြောတယ်လို့ပေါ်ပြီးပါဗျာ။ဟာအာကိုတဲ့ပုဂ္ဂိုလ်ပေါ့ဗျာ။မှန်ပါဗျာ။အာကိုတဲ့ပုဂ္ဂိုလ်ပေါ်မှာမပြီးဘူးလား။ပြီးပါဗျာ။ဒါကြောင့်တရားဓမ္မတွေသုတ်တန်သွားပြီးဒီကရအတုပပို့ကြတဲ့အခါမြင်ပါလိမ့်မယ်။ဘာဖြစ်လို့ငိုတာတုံးခဲနဲ့ကွာမြေဆိုင်မှာပြီးလို့ငိုတာ။ပြီးပါဗျာ။ရင်းပြီလားရင်းပြီပါသုတ်သံကိုကြတဲ့ပုဂ္ဂိုလ်တွေကဘာဖြစ်လို့ပါလိမ့်မလဲတဲ့တော်ပါပြေတယ်ပါပြီလို့ပြောတာပါဗျာဘုရားဟုတ်မှာဟုတ်ကြလားဗျာပါဗျာ ကန္နာတဲ့ပင်သွားပြီးတခါလေခိုကိုရအားထားရဆိုပြီးဆွဲလိုက်တော့ငကူကကန္နာတဲ့ပင်အိဋ္ဌပင်ပါလို့ပြောထားတယ်ကန္နာတဲ့ပင်ဆိုတာတခါစိန်တို့မြင်မှုလိမ့်မယ်အမြင့်တည်ရေစားလို့ဘာမှတွေ့တာစရာကောင်းကောင်းမရှိဘူးပြရေတဲ့တန်းလန်းကြီးကြတယ်မရှိပါဘူးအဲ့ဒါသွားဆွဲတာ မှန်ပါဗျာအဲ့ဒါသွားဆက်တော့ဆိုးတဲ့ပုဂ္ဂိုလ်ပေါ်မှာဒီပင်လုံးကြီးကပြီးမလားဘူးပြီးပါပါဗျာသူကယူလာတဲ့မြေတိုင်းကကိုယ်ပါးစပ်ထဲမျိုးလုံးနဲ့မဝင်ပေဘူးလားအမလေးဆင်းရတဲ့ထဲမှာအမွဲတိုးလာသေးတယ်မှန်ပါဗျာဒုက္ခပေါ်လာသေးတယ်မှန်ပါပါမဆိုးလိုက်ဘူးလားဆိုးလိုက်ပါဗျာအဲ့ဒါကြောင့်ဒကာရမတို့ခင်ဗျားတို့မျောနေတဲ့အထဲမှာမြုပ်เสียအကြောင်းတွေခင်ဗျားတို့ကအာဂဝါရထားကြပြန်တော့ ဒီတရားဓမ္မတွေအတွက်ဘယ်လိုကယ်တင်ပြီးဘယ်လိုဆရာပါမလဲဆိုတာဘုရားခင်ကိုရမင်းနဲ့ကွာဘုန်းကြီးတို့လိုအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကဘာဒီလိုကယ်မဒီလိုဖြစ်တော့မှာပဲသူတို့ဟာကဖြင့် မျောမှန်းလည်းမသိဘူးကဏ္ဍသက်ပင်လည်းဆွဲကျင်သေးတယ်မျောလည်းနေတာလည်းသူတို့မသိကဏ္ဍသက်ပင်ခိုင်မခိုင်လည်းသူတို့ကမကြည့် မျောလည်းနေသေးတယ်ခိုင်တာလည်းမရှိဘူးနဲ့အရန်ဆိုရင်ဖြင့်မျောရကမြုပ်ရှာတော့မယ်ဆိုပြီးတရားဟောနေရတယ်ဟုတ်ပါဘူးရင်းမိမလားဘယ်တော့ကြောင့်တရားဟောနေရမျောတာမြုပ်တာနေလို့တရားဟောပါတယ်အဲဒါကြောင့်ဖယားပွင့်လာတာလက်တကာဓမ္မတို့ဤတိုင်းသာမှတ်ကြပါတော့မျောနေတဲ့အထက်မှာသူတို့အာဟုလွယ်ပြီးဆွဲလိုက်ပြန်လို့ရှိရင်သူတို့ပေါ်ပြီးပြီးသူတို့သာလည်းဖိသူတို့သာလည်းမြုပ်ဒီလိုဖြစ်မှဆိုရင်လည်းတွေ့တဲ့ဘုရားသခင်ကိုရမကြီးသည် တရားတို့တရားမြတ်တွေကိုယခုဘုရမကြီးဟောကြားညွှန်ပြဆုံးရတဲ့အတိုင်းဘုန်းကြီးများကဒကာရမတွေမျောနေတာမြင်တော့အင်းဒီတိုင်းကငါပြစ်တာမြုပ်ချီသေးရဲ့ဆိုတာကသိကြမှန်ပါဗျာသိကြပါမသိကြဘူးလားဘယ်လိုသိကြတော့ဆိုတော့ကြည်စံဒကာရမတို့အမေအားကိုတော့အမေကပြုတ်ကြပြုတ်ကြမှာပါသူကဘာမျိုးတုံးဆိုတော့အနိစ္စမျိုးကန္နာသစ်ပင်မျိုးဖျားအနိစ္စမျိုးအဖေအားကိုတော့ ခန္ဓာနဲ့နေလို့အိဋ္ဌမျိုးအနိစ္စမျိုးဆိုတော့ဘုရုပေါ်ပြုတ်ကြတယ်အာကိုတဲ့ပုဂ္ဂိုလ်ပေါ်တကားစင်ရအမေအာကိုအဖေအာကိုတဲ့ပုဂ္ဂိုလ်ပေါ်ပြုတ်ကြတာပေါ့သဘောကျပါလားအဲ့တော့ဒီကံဘုန်းကြီးတို့တရားဓမ္မတွေပြုတ်ကြပြီးလာပါပြီလို့ကိုထောင်းဆိုရင်လွယ်ပါမလားလွယ်ပါဘူးဗျာအဲဒါကြောင့်ခင်ဗျားတို့အတွက်ကဖြင့်ရှေ့ကပြုတ်ကြတာတော့အခုတည်းကအဆွဲလက်မလျှော်သူတွေးရင်ဆွဲအောင်မဲ့ခင်အောင်မဲ့မဲအောင်မဲ့ အကုန်မဲ့ဆိုပြီးခင်ဗျားတို့မျိုးသက်ရှည်ကြီးနဲ့အခုတခါဆွဲအောင်မယ်လို့လုံးနေကြပြန်ပြီပြုတ်ပါလေဦးမယ်ပြိပါလေဦးမယ်မြုပ်ပါလေဦးမယ်လို့ဆိုတာမပြောတတ်ဘူးလားအဲ့ဒါဆိုရင်လို့ပြောတာနော်ခင်ဗျားတို့ကတော့အမျိုးရပလားမရသေးပါဘူးမရသေးဆိုတာကလည်းတရားမဟုတ်ပါဘူးတရားဓမ္မတို့တဏှာမသေးသေးမရသေးပါပါဗျာဟုတ်ပါလားတဏှာမသေးသေးတဲ့ခါကျတော့အမျိုးကရပ်ပါမရပါဘူးဗျာသက္ကာရတိမပြုတ်သေးတော့လဲခိုင်းနေခြင်းပြီးအာကိုကြလေဦးပါပါဗျာတဏှာနဲ့သက္ကာရတိ နာကမျောသမားသက္ကာရတိကမခိုင်းတာခိုင်းတယ်လို့ထင်ပြီးဆွဲသမားပေါ့ဗျာအဲ့ဒီဆွဲချလိုက်တဲ့အခါကျတော့ကန္နာသပင်နဲ့တူတယ်အိဋ္ဌခန္ဓာကိုယ်တွေဆွဲမိမှာပေါ့မှန်ပါဗျာဆွဲမိတော့ဆွဲသောပုဂ္ဂိုလ်ပေါ်မှာပဲပြုတ်ကြကျပါပါဗျာဒကာဓမ္မတွေရိပ်မိဗျာကျပါဗျာဩဒါဖြင့်ဒကာဓမ္မတွေယခုပဲရှင်နေဆိုင်နေတုံးဆိုမျောတော့ပါဗျာ မျောလို့ရှိရင်ကန္နာသစ်ပင်မဆွဲစီနဲ့ဆိုတပည့်တို့ကအာဟုမရှိနေမဖြစ်ဘူးမှန်ပါပါပါဆိုပြီးကရသာကိုသမီးယာကိုခင်မောကိုပစ္စည်းယာကိုအဲ့ဒါတွေကအနိစ္စတွေဟုတ်ပါပြုတ်ကြည့်ကြ ဖြစ်ပါဗျာပစ္စည်းဆိုရလဲတော့ကြာအခုရှိလိုက်မရှိလိုက်အိဋ္ဌာကိုဟုတ်လားသားလည်းခမွန်ဆိုရလဲအခုအကြောင်းညင်ညစ်တယ်အခုအကြောင်းညင်ညစ်ဘူးဆိုတော့အိဋ္ဌာတွေအိဋ္ဌာပါဗျာသဘောကျသမီးလေးတွေအားကိုရင်သူတို့ကြီးရင်အားကိုရမှာပဲဆိုဖြတ်ခနဲ့ဖြတ်ခနဲ့ပြည့်စည်သွားပြန်တော့ခန္ဓာသစ်ပင်တွေမို့ပြုတ်ပြုတ်ကြဒီမေကြီးခက်ပါဘောလားဒီဖေကြီးခက်ပါဘောလားဆိုတာတွေကရိမ့်မိဗလားပြုတ်ကြလို့ငိုကြတာဗျာဟုတ်လားငါဖြင့်နင်ဒုက္ခရအောင်လုပ်ပြခဲ့တာပဲဆိုတာ ကန္နာသစ်ပင်ပြုတ်ကြတာကန္နာသစ်ပင်ပြုတ်ကြတယ်နဲ့ဟိုမှာអော်လိုက်တဲ့ဖြစ်ချင်းဟာတခါတည်းတက်ဝမတអော်လိုက်ပါပါဘာဖြစ်ကြတာတော့ကန္နာသစ်ပင်ပြုတ်ကြတယ်နော်သူကခိုင်နာဆွဲတာလားမခိုင်နာဆွဲတာယောအိဋ္ဌသွားဆွဲတာကိုအိဋ္ဌနိဗ္ဗာန်ဆွဲလိုက်ပါလားဘယ်တော့ပြုတ်ကြမှာတော့အခုတော့ကိုဆွဲတယ်လို့ကိုပေါ်ပြုတ်ကြတာကိုကျုပ်ကယ်ကြပါအောင်ဆိုမကယ်နိုင်ဘူးလို့ပြောလိုက်နောက်ပါပါဗျာဟုတ်ကလားရင်းပြီလားဘယ်လိုငိုနေနေခင်ဗျားတို့ကဘယ်လိုအောင်မရမလဲ အဲသူဆိုလဲလေသူဟာသူပြီးတာပြသေးသေးกว่าလို့လို့နော်ရှိပါတော့ဗျာတကယ်စင်ရင်းမိပလားသူလည်းမကယ်နိုင်ပါဘူးဗျာသူလည်းမကယ်နိုင်ပါဘူးကိုကပြောရုံပါပဲအေးတကယ်စင်တို့ကပြောမှာပေါ့လေအေးမင်းစင်သေးတာမဟုတ်ဘူးနော်မင်းစင်မျိုးမင်းဖေမင်းခင်မွန်းနဲ့သေးတာမဟုတ်ဘူးတမျိုးလုံးသေမျိုးကြီးပဲกว่าမှန်ပါပါဗျာ ဒီလိုတော့တခါရှင်လည်းသုံးပါပဲသုံးပါတော့ဗျာသုံးပါပဲတဲ့တို့တော့ကိုယ်ကလည်းမျောတော့ကိုယ်ကလည်းမျောတော့ဆွဲလို့ဆွဲတော့ဆွဲတော့ဆိုတော့ကိုယ်လည်းမြုပ်တော့မျောပြန်တဲ့ကံငါအကယ်ရပါအောင်ရပါအောင်မလုံးနဲ့ဟုတ်ပါအောင်ဗျာရင်းပြီဗလားဒါပြန်တခါဓမ္မတို့ခင်ဗျားတို့အာကိုလေသမျှယခုကစပြီးမခိုင်မှန်းသိကြပါတော့ဟုတ်ပါပါဗျာပါလေအာကိုလေရုံနဲ့နာမောအိဋ္ဌဗျာအာကိုလို့မဖြစ်ဘူးဗျာဟုတ်ပါ သဘောကျအဲ့တော့ကို သမီးလေးအားကိုပြန်လေဒါလေးတွေလည်းဘာပါလေးတွေပါလေကန္နသပင်အိဋ္ဌာရင်းမိကြခင်မွန်အားကိုလိုက်ပြန်တော့လေခင်မွန်မှအားကိုလိုက်ပြန်တော့ဒါပြန်လောကကြီးထဲမှာပြန်ကိုကိုရအားထားရကိုးစားရဆွဲကင်ရမရှိပါဘူးလောကပြင်ပတ်ဆိုတဲ့နိဗ္ဗာန်သာလျှင်နိစ္စနိဗ္ဗာန်ဆိုလို့ခိုင်တယ်မြဲတယ်ဘယ်သူပဲလာအောင်အောင် ဟုတ်လားနိဗ္ဗာန်ဖြင့်ညှိုးလာတယ်၊ကိုင်းလာတယ်၊ပြုတ်ကြတယ်လို့မရှိဘူး။ဒါကြောင့်နိစ္စနိဗ္ဗာန်ဒုဝနိဗ္ဗာန်ကိုဒကာဓမ္မတွေဆွဲမိမှသာရင်ပြုတ်ကြတဲ့ဒဏ်ချက်နဲ့အသက်မထွက်မှဆိုပြီးဟောရတာ။သိမိမလား။အခုပြန်ဘုန်းကြီးပြောနေတာကနေပါလေဦးမယ်ထမရဒကာဓမ္မတွေပြုတ်ကြတဲ့ဒဏ်ချက်ပြိခဲ့ရတာဒဏ်ချက်ပေါင်းဘယ်လောက်ရှိလဲ ဒီဘဝရင်ဒီဘဝရင်နောက်တုန်းကပြုတ်ခဲ့ရလို့မြုပ်တာတွေသာထားစမ်းပါဦးဒီဘဝရင်ပဲဟုတ်လားဆွေမျိုးအားကိုလို့ဆွေမျိုးသေးဟုတ်ပါဗျာအမှန်ကုံရောင်းဝယ်ကိုစွန်လုပ်ပေးတဲ့ပုဂ္ဂိုလ်ကိုကုံပေးနေတဲ့ပုဂ္ဂိုလ်အားကိုလို့သူအားကိုနေတဲ့သူကပြုတ်ကြရပါဗျာဟုတ်လားဟောက်တယ်တွေကပြုတ်ကြမှန်ပါဟုတ်လားကိုအလုပ်တွေကစီးပွားရေးကပြုတ်ကြဟာဒါဖြင့်အားကိုတဲ့ပုဂ္ဂိုလ်ပေါ်မှာဖြင့် သားမဝင်အိမ်မပြောမျက်ရည်ချင်းငယ်ကြပြီးဒေါသစောနဲ့ဒီပဲမြုပ်လန်းကြီးသွားနေတယ်ရင်းမိဗလားအဲ့ဒါကြောင့်လောကကြီးထဲမှာတရားဓမ္မတို့ကဏ္ဍသစ်ပင်အနိစ္စသာရှိတဲ့ကိုးစားရအားထားရမရှိပါဘူးဆိုတာယခုကသေသေးချာချာမှတ်ပါကောင်းပါပါသဘောကျရပါဗျာအဲဘုန်းကြီးတို့တရားဓမ္မတွေဒါသံယုတ်ပါဠိတော်မှာလာတဲ့အတိုင်းဩဒါဖြင့်ဒါလည်းအာမကိုတော့ပါဘူးအင်းသာဟုသောအမှတ်ဒီပြညာဘယ်ကမှန်ပါ ဟုတ်လားမှန်ပါဗျာကြောင်းရင်ရကလို့ဖြစ်မှာပဲဟာအာဂဝရတော့ဖြစ်မထားတော့ဘူးဟာအဘဲကြောင့်ဆိုတော့ကဏ္ဍသက်ပင်နဲ့တူတဲ့အနိစ္စဖြစ်သောကြောင့်မှန်ပါခင်ပေါင်းလည်းအာမကိုတော့ပါဘူးဟာဘာကြောင့်တော့ဗျာကဏ္ဍသက်ပင်နဲ့တူတဲ့အနိစ္စဟုတ်ပါအဲ့ဒါဒကာရမတို့ခင်ဗျားတို့ဘ ᱹ အာကိုကြမလုံးတော့ငွေလို့ရှိရင်ဖြင့်အခုဘုန်းကြီးဟောလက်တန်ပြောလက်တန်ဖြစ်တဲ့မဲခင်ဖောင်ကြီးတာအာကိုကြဟုတ်လားဗျာဘယ်လိုလိုင်းဘယ်လိုလေဘယ်လိုဝဲ ဘယ်လိုရည်ချမ်းဘယ်လိုရည်ဆောင်မှလည်းသူ့ဖြင့်မြုပ်အောင်မျောအောင်မလုပ်နိုင်ဘူးဆန်တက်တဲ့မဲ့ခင်ဖောင်ကို မှန်ပါကိုယ်ပိုင်ကိုယ်ဆိုင်ရမှသာလေဘုရုမအာမကိုကဘယ်နဲ့ကိုယ်ပေါ်ပြုတ်ကြတာလွတ်ပြီးတဲ့ကာလမှန်ပါဒကာရမတွေဆန်တက်တဲ့နိဗ္ဗာန်ခိုင်းနေတဲ့နိဗ္ဗာန်ဆိုသူကယူဆောင်ဖို့ပါလိမ့်မယ်မှန်ပါဗျာသဘောကျကျပါဗျာဒါဖြင့်ယခုအချိန်နေဖြင့်ဖောင်မရှိရင်ခက်သေးပြပါဗျာမခက်ပဲဘူးလားခက်ပါပါအဲဒါကြောင့်ယနေ့တွင်မကင်ဖောင်ကြီးဆင်ပြီးတဲ့ကာလဒကာရမတွေဟောဒီမကင်ဖောင်ဝင်ကမထွက်စီနဲ့မှန်ပါဗျာ ဟောဒီမေကံဘာဝနဲ့ကမထွက်စီနဲ့ဆိုတာဖြင့်ဘုန်းကြီးရေးကြီးပြောရလိမ့်မယ်ပြောပါဗျာမပြောလို့ရှိရင်ဒကာစိန်ရဒကာဓမ္မတွေအခုကန္နာသပင်တွေလျှောက်ဆွဲနေပြန်ပြီမှန်ပါဗျာဘာဖြစ်เสียမြင်တော့ ပြောတယ်အမြုပ်ဆရာနေပါအဲသူ့မျိုးလုံးနဲ့ဝင်ပြီးဒီကလာသူ့ဆူရီဆူပြီးဒီကလာသူသာလည်းမြုပ်ဆရာမျောဆရာသေကြဘူးလားသေကြပါဗျာအဲဒါကြောင့်တရားဓမ္မတို့ခင်ဗျားတို့လောကကြီးထဲမှာဗျာအကုရမရှာလိုက်ကြပါနဲ့မရှိလို့ပြောနေပါတယ်မှန်ပါဗျာရင်းနေပါလားရှိလို့ပြောတာလားမရှိလို့ပြောတာရှိလို့ပြောတာပါဗျာကိုကိုယ်တိုင်ဆွဲကြည့်လို့လားသူပြုတ်ကြတယ်မြန်မာရဲ့သားနဲ့တရားဓမ္မတို့ကြီးတဲ့ပုဂ္ဂိုလ်မဟုတ်သေးတာငယ်တဲ့ပုဂ္ဂိုလ်အကုလို့ရှိရင်ဖြင့် ကိစ္စမရှိဘူးလို့များထင်သေးမထင်ပါဘူးခင်ဗျာငယ်တဲ့သက်ပင်လည်းကန်းတဲ့သက်ပင်အိဋ္ဌာပဲသိပါဗျာသဘောကျအဲ့ဒါကြောင့်တရားဓမ္မတော့ကဲတာနဲ့ပဲမိဃာတွေအာကိုလည်းပြုတ်ကြတယ်မြင်တော့တချို့တရားဓမ္မတွေကဒါတော့ပြုတ်ကြနေတာတောင်မှကိုမြုံမျောတဲ့သဘောတွေကိုယ့်ဟာကိုယ်တွေ့နေတာတောင်မှမလျှော့သေးဘူးကကိုယ့်ဟာကိုယ်အာကိုမယ်ဆိုပြီးကိုယ်ခန္ဓာ၅ပါးကိုအာကိုပြန်ပါပါဗျာဖြင်းလိုက်တဲ့ဖြစ်ချင်းမပြောပါနဲ့တော့ကိုထောင်းကြီး အာဟုပြောင်းပြန်ပြီဗျာဘယ်လိုများပြောင်းလိုက်ပါလိမ့်ကိုယ်ခန္ဓာကိုယ်ကိုအာဟုပြန်တော့ပဲသူများအာဟုနေရတာသူများအာဟုတာတွေဒီဘာမှသုံးမကြခဲ့ဘူးအာဟုရကိုးစားရဘာမှမရခဲ့ဘူးကိုယ်လက်ကိုယ်ချင်းနဲ့ကိုယ့်ဟာကိုယ်ပဲအာဟုပါတော့မယ်ဆိုပြီးဒီကလာကျမဖြစ်စေကမူတော်မှာ ဆိုတဲ့ဘောလေးမင်းမစုံမောင်းနေရှိသေးတာကိုဗျရိမ့်ပြီလားအဲဒီကတော့ကိုယ့်ဟာကိုယ်အာကိုပါအောင်မယ်ဆိုပြီးအာကိုပြန်တော့လေကိုဘာအာကိုလုံးဆိုတော့မျက်လုံးရှိတော့မျက်လုံးအာကိုနားရှိတော့နားအာကိုအေးဒီလို မျက်လုံးကကိုယ်တိုင်မြင်ပြီးကိုယ်တိုင်ကြားတာဝယ်ရရင်ထမင်းတလို့ကိစ္စမရှိဘူးကိုယ့်ဟာကိုယ်ကိုယ့်မျက်လုံးနဲ့ကိုယ်နာအားကိုဟုတ်ပါဗျာအမလေးတရားဓမ္မတို့မခိုင်းတာကြောင်းလိုက်ပြန်ပြီအရင်မခိုင်းတာတွေသိရတယ်နောက်မခိုင်းတာခိုင်းပြန်ပါတော့လားတယ်လဲဆိုပါလားအေးတော့ခင်ကြီးသဘောကျရလားအခုကြည်သာကိုယ့်ကိုယ်ကိုအားကိုမဟဲ့ဆိုပြီးဒီကလာနေတဲ့ ဟုတ်လားမုဆုမတွေလည်းရှိတယ်မုဆုဘိုတွေလည်းရှိတယ်တကယ်စင်စောင်းနေများအောင်းမေမနေနဲ့တော့ကိစ္စမရှိပါဘူးဆရာဖမ်းနိုင်ပါတယ်တတိတော်ကိစ္စမရှိပါဘူးဟိုစကားရောက်ရောက်သွားလို့တကယ်စင်ငါကြီးချိန်နေတယ်အောင်းမေမနေနဲ့တတိတော်ပေါ်ကြတယ်တတိတော်ဆုံးမတဲ့ခြင်းတွေပါဗျာဒါကလည်းဓမ္မတို့ကိုယ်ကိုယ်ကိုအာကုန်မကွဘဒုမရှိရှိရှိထွက်သွားကဘာမှရေးမကြည့်ဘူးကွဆိုတော့လေသူကတခါအိဋ္ဌပြန်ပြီးဆွဲပြန်တယ် ဟုတ်ပါဗျာဟုတ်ကလားဘ누구အာဟုပြန်လုံးဆိုတော့ခန္ဓာ၅ပါးသွားအာဟုပြန်မျက်လုံးဆိုတော့ဥပ္ပခာဝေဒနာကိုသွားအာဟုလိုက်နားဆိုတော့ဥပ္ပခာဝေဒနာအာဟုပါဗျာနှာခေါင်းဆိုတော့ဥပ္ပခာဝေဒနာအာဟုပါဗျာအဲလျှာဆိုတော့ဥပ္ပခာဝေဒနာအာဟုပါဗျာအဲကိုယ်ဆိုတော့ဒုက္ခဒုက္ခအာဟုပါဗျာအဲဝန်းထဲမှာပေါ်တဲ့ကြံလုံးဖန်လုံးဆိုတော့ဒုက္ခဒုက္ခဥပ္ပခာဒါလည်းအာဟုပါဗျာအဲဒီတော့ဝေဒနာခန္ဓာကြီးသွားအာဟုလိုက်ပြန်တယ်ဝေဒနာခန္ဓာကလည်းအနိစ္စပြောပါဗျာအင်းလွယ်ပါလေဦးမယ်ပြုတ်ပါလေဦးမယ် ဘုရုဘောပြုံးမလဲအာကိုတဲ့ပုဂ္ဂိုလ်ပေါ်မှာပြုံးလိမ့်မယ်ရင်းမိကြအဲ့ဒီတော့ယနေ့ဟောတဲ့တရားကဖြင့် ဘေးကသားလိုက်ခင်မွန်းနေကွာရှင်မင်းညာတွေကလည်းအာမကိုပါနဲ့ပုဂ္ဂိုလ်လည်းအာမကိုပါနဲ့ပြုတ်ကြမှာအနိစ္စတွေသာရှိနေပါတယ်လို့ဆိုတာသိကြအောင်ပြောပါပါဗျာဘုဒ္ဓံပါဗျာရင်းနေပြီလားဘုရားလည်းအာမကိုပါနဲ့ဟုတ်ပါဘူးဗျာပြုတ်ကြမှာကြီးပဲဘုခန္ဓာ၅ပါးလည်းအာမကိုပါဗျာဘာကြောင့်လဲကြည့်အနိစ္စတွေလေသဗ္ဗေသင်္ခါရအနိစ္စမမြဲပါဘူးဆိုတာခင်ဗျားတို့ကသွားဆွဲလိုက်ရင်တော့ဖြင့်မမြဲတယ်လို့တော့ပြလိုက်မှာပေါ့ဟုတ်ပါပါဗျာရင်းမိကြ ကိုယ်ခန္ဓာကိုယ်တော့ကိုယ်ခန္ဓာရပါပါလိမ့်ခင်ဗျားတို့ရပြီးသားပါသဗ္ဗေသင်္ခါရအနိစ္စအလုံးစုံသောခန္ဓာ၅ပါးအနိစ္စအနိစ္စဆိုတာမမြဲတာမမြဲတာသွားဆွဲရင်ဘာဖြစ်မှာသင်ပြုတ်ကြပါပါဗျာပြုတ်ကြရင်ဘလို့ပြီးမှာတော့ဒါကိုပြောရရင်ပြီးပါပါဗျာ။ဒါရင်တခါဆိုရင်ဆိုတဲ့ပုဂ္ဂိုလ်မှာပြီးပြီတဲ့။ဟုတ်ပါ။ဝါငါကောင်းတာလေးတွေကုံပါပေါ့လားကွာဆိုတော့ ကိုယ်ဒုက္ခဝေဒနာလေးပြတ်သွားတယ်နဲ့ကိုယ်ဒုက္ခရောက်ဟုတ်ပါဘူးဟုတ်ဘူးလားငါမျက်လုံးလေးနဲ့ငါဓမင်းစားနေရဥစ္စာဒီမျက်လုံးလေးခုဒီလိုဖြစ်သွားတော့ငါမခဲ့သေးဘူးလားကွာဆိုတော့မျက်လုံးဝိက္ခဝေဒနာအကုပ္ပရာနဲ့ငါပါပြပြန်ပြီပြပြန်ပါဗျာဘောကြပါလားခင်ဗျာရှင်းကြပါလားကိုယ်မှာကွာဒီစိတ်ကလေးချမ်းသာနေတယ်လေအခုဘယ်နဲ့တော့ကွာဒုက္ခကြီးလာလာရပါပေါ့လားဒုက္ခဝေဒနာအိဋ္ဌလေးဖြစ်သွားတော့လေဒကာဓမ္မတွေက ဒုက္ခဝေဒနာနောက်ကနေပြီးဒေါသတွေကလိုက်မလာဘူးလားအင်းသူများအောင်ကိုတော့ဘူးဆိုပြီးကိုယ့်ကိုယ်ကိုအာကိုလိုက်ပြန်တော့လေအနိစ္စပဲသွားအာကိုမြရဲ့ကြောင့်လို့ကိုယ်မှာအာကိုတဲ့ပုဂ္ဂိုလ်ပဲပြန်ပြီးပြပြန်တယ်ပြီးပါပါဗျာအဲဒါကြောင့်ဒီနေ့ဟောတဲ့တရားမှာပြန်တရားဓမ္မတို့သိသိချာချာချာမှတ်လိုက်ပါတော့ပါပါဗျာဒါလည်းခင်မဆိုမြညာတကားလည်းအနိစ္စတွေမို့အာမကိုလိုက်ပါနဲ့ပါပါဗျာ မိမိခန္ဓာ၅ပါးကြီးကိုလည်းအာမကိုပါဘုရားအနိသဗေသင်္ခါရအနိစ္စလို့ခန္ဓာ၅ပါးအနိစ္စလို့ဆိုသောကြောင့်ပြုတ်ကြမှာတွေဖြစ်လေသောကြောင့်လည်းအာမကိုလိုက်ပါနဲ့ဟုတ်လားပါဗျာရင်းပြီလားရင်းပြီပါဗျာဘာအကွေရမလဲလို့နေတော့နိစ္စနိဗ္ဗာန်ကိုရောက်ရရောက်ကြောင်းဖြစ်တယ်မေကတာနေယနာထောဆိုတဲ့မေကသစ္စာအများများရအောင်လုပ်ပြီးဒီကလာနိဗ္ဗာန်သာဆွဲကင်လိုက်ပါတော့မဲ့မျက်လုံးနဲ့နိဗ္ဗာန်ဆွဲကင်လိုက်ရရင်ဖြင့်မြဲပြီးခိုင်ပြီးတည်ပြီးတန့်ပြီး ပြုတ်ကြစရာတကွာမှတစ်ဆက်မှမရှိတော့ပါဘူးဆိုတာသေချာတာမှတ်ပါလားဟုတ်ပါပါဗျာဒါကြောင့်တရားဓမ္မတွေခန္ဓာကိုယ်ကြီးကို အနိစ္စကိုပြပြီးဒီကလာဝေဒနာခန္ဓာကြီးကိုအနိစ္စပြဟောနေရတာမခိုင်မှန်းသိရင်အာမကုပါစေနဲ့အာကိုရင် မြုပ်မှာဆိုလို့ဝေဒနာခန္ဓာကနေပြီးကာလ မကင်ဖောင်ကြီးပေါ်လာပြီးနိဗ္ဗာန်အမြင်ဆိုင်ပြီးဆွဲရကြင်ရမြဲပါစေတော့ဆိုတဲ့အသွားနဲ့ဟောနေတာဘုရားကျေးဇူးများပါဘုရားမင်းမကြဘူးလားကျေးဇူးပါအဲမတ္တမဆရာသားဆရာကောင်းတယ်ကောင်းပါဗျာဘုရားသခင်ကိုရမေကြီးတန်သာရှင်ပြီးကာလတာယုတ်ပါဠိတော်ပုပ္ပဝတ်ခန္ဓာဘကတာယုတ်မှာတရားဟောတော်မူတာဒီမှန်ပါဗျာဓမ္မတွေအတွက်မှာဖြင့်ဩယနေ့နားရတဲ့တရားကဖြင့်ဘေးလည်းအာမကုန်နေတဲ့ဟုတ်ပါဗျာဟုတ်လားဒီမှာသမင်းညာကလင်သားခင်မော အာမကိုနဲ့တယ်ဘာကြောင့်တော့အနိစ္စတွေကိုပြုတ်ကြမှာဆိုလို့တယ်ဟုတ်ပါဗျာသွားပြီးအာကိုလို့အာကိုလိုက်ဆွဲလိုက်လို့ဆွဲတင်တယ်ပဲလည်းပြုတ်တာပြုတ်ပါပါငါကအနိစ္စကိုဟုတ်ပါဗျာဘာကြတာသေးတယ်ခင်မွန်သေးတယ်ဆွေသေးတယ်မျိုးသေးတယ်မေးသေးတယ်ဖေးသေးတယ်ဆိုတော့ခင်ဗျားတို့မျက်ရည်ကြီးငယ်ကြရတာငါကအာကိုထားလို့သွားဆွဲထားလို့ဟုတ်ပါဘူးသူတို့နဲ့တဏှာဆက်ပြပြီးဒီကလာငါကငါငါဥစ္စာတွေမဟုတ်ပါဘူးဒီဥစ္စာတွေ နောက်ဥစ္စာတွေမဟုတ်ပါဘူးငါနဲ့ဘာမှမဆိုင်ဘူးအိဋ္ဌာတွေသာမှန်ပါတယ်လို့များအနတ္တတွေမခိုင်းတာတွေမပိုင်တာတွေသာမှန်ပါတယ်လို့များဉာဏ်ကလေးရောက်လာရင်ဘ ᱹ ဓုအာကိုဘ ᱹ ဓုကအာမကိုပါဘ ᱹ ဓုမအာမကိုတဲ့သူတို့ကသူတို့ပြုတ်ကြတယ်ကျွတ်တွနဲ့ဘာဆိုင်တယ်ဘာဆိုင်တော့အခုတော့ကိုယ့်ကိုယ်ကမလွတ်ဘဲနဲ့ဆွဲထားတော့ဒီအိဋ္ဌာကြီးပြုတ်ကြတာကိုယ့်ဘောကုံရောက်တော့တာဘုံမှန်ပါပါဗျာအဲ့တော့အများကြောက်เสียကောင်းပါဗျာ ဒကာရမတွေသူများပြောလားခင်ဗျားတို့လည်းတွေ့လားမေးကြပါတယ်နေကြီးငယ်များကြားဘူးကြပါလားဟာဘာဖြစ်လို့တော့မခိုင်နဲ့ဟာသွားသွားလို့ပါဗျာမခိုင်နဲ့ဟာသွားတော့ဘ ᱹ ဘောပြုတ်ကြတော့တပည့်တော်တို့ဘောမပြုတ်ကြပါဘူးအဲဒါကြောင့်ဒကာရမတို့ငိုတဲ့ပုဂ္ဂိုလ်ကြည့်တော့ဘာပြုတ်ကြတော့မေး မေးကြနောက်တော့ဟုတ်ပါဗျာဒကာဓမ္မတွေရင်တွေ့ပြီးဆိုမှသူကမေးကြီးငယ်လေးကြာနေတဲ့ကဘာပြုတ်ကြတော့လို့တိုးတိုးသွားမေးဟုတ်ပါဗျာဟုတ်လားဘာပြုတ်ကြတော့မေးတဲ့အခါကျတော့သားလေးဆုံးလို့ဟုတ်ပါအင်းသွားပြီးဆွဲထားတာကိုဒိသအိဋ္ဌသွားမဆွဲနဲ့ကန္နာသစ်ပင်တဲ့ဘုရားကဟောထားတယ်ဆရာဘုန်းကြီးကဟောထားတယ်ဘယ်သူမှသွားမဆွဲနဲ့ပြုတ်ကြမှာကြီးပဲဟုတ်ပါ အငိုလို့ရှင်လို့ရှိရင်ဖြင့်ပြုတ်ကြမှာတွေမဆွဲနဲ့မှန်ပါဗျာအမြုပ်လို့ရှင်လို့ရှိရင်လည်းပြုတ်ကြမှာတွေကြောင့်ကိုယ်ပေါ်အပိမခံနဲ့ဟုတ်ပါဗျာဆိုတာမဟောလိုက်ဘူးလားဟောတယ်ပါဗျာရင်းမိကြအခုတရားဓမ္မတွေသိစင်းရဲ့ကိုယ်စင်းရဲ့နဲ့နေကြထိုင်ကြရတာဒီသုံးနဲ့သုံးသီးတိုင်တိုင်လေးကြီးငယ်ကြပြီးဒီကရစမ်းဝင်အိတ်မပြောပြောပါပြုတ်ကြနေတာဗျာမှန်ပါပါနဲ့ပါဘူးပြုတ်ကြနေတာတရားဓမ္မတွေပြုတ်ကြနေတဲ့ပုဂ္ဂိုလ်တွေတော့အုံခင်ကြီးတို့မြင်မှုရလား အမလေးသုံးနှစ်သုံးသီးတော့မကသေးဘူးမှန်ပါဟုတ်လားခုတည်းဒီမျိုးလုံးတွေကမထွက်သေးဘူးတွေးလိုက်ရင်နေလေတုံးရှိသေးတယ်အမလေးပြုတ်ကြကြကဘလို့များနာတယ်ဆိုတဲ့ဥစ္စာဟုတ်ပါဟုတ်လားအတော့ကိုမဆိုးဘူးလားအဲ့တော့ကြောင့်နေရာဓမ္မတို့ခင်ဗျားတို့အတွက်ဟာဖြင့်မျောသမားတွေမှာအာဟုလွဲမှာဖြင့်ဘုန်းကြီးစိုးရိမ်တယ်ဆိုတဲ့ဥစ္စာရိမ့်ပြီရိမ့်ပြီပါဗျာ ဒါဖြင့်မိမိတို့ညံတာမိမိတို့အားကိုးရမယ်ဆိုတာကိုရှင်းလိုက်ကြအဲ့ဒါခွန်ကြီးပြောပြပါဦးမယ်တဲ့ဗျာဓမ္မတွေမိမိတို့ညံကိုမိမိအားကိုးလို့ဘ ᱹ ခီးပေါက်သွားတယ်ဆိုတဲ့ဥစ္စာဒကာဓမ္မတွေကိုရှင်းတယ်ရှင်းလင်းတယ်လဲအောင်ဝတ္ထုတူလေးထုတ်ပြပါဦးမယ်ဒီဝတ္ထုတူလေးကဘာတော့ဆိုလို့ရှိရင်ရှေ့ကကလေးမလေးတယောက်ဖျားလိုက်တဲ့ကရှိကလေးမလေးတယောက်ကသူကဘိက္ခုနီမအပြိုရွယ်တဲ့ကဘိက္ခုနီမဝတ်ဖို့ဘူး သူကစိတ်ကူးနေအမေကလည်းသမီးတယောက်ဆိုတော့ရှင်ပေါ်မြတယ်ဖြစ်ပြီးအလွန်ချစ်တယ်မခွနိုင်မခွနိုင်တော့သမီးကလည်းသူတော်ကောင်းတဲ့ကလေးရှိတော့ဘိက္ခုနီမဝတ်ပြီးဒီကလည်းဒီဝတ်နဲ့ပဲနိဗ္ဗာန်လိုချင်တော့တယ်အိမ်တော်သားမွေးခြင်းဆက်ရှိတော့လို့မလုပ်ချင်ဘူးမလုပ်ချင်တော့အမေကကလည်းအမွေကအမွေဆက်မှမရှိတော့ဒီကလေးမလေးအတွက်သူကအတင်းပဲတယောက်တော့သူတို့သားနဲ့အိမ်တော်ပေးစားလိုက်အိမ်တော်ပေးစားလိုက်တော့ကလေးမလေးကလက်ရရှာတာပေါ့လေမိန်းကဩဇာမလွန်ဆန်နိုင်တာနဲ့ လိုက်ပြီးတကယ်တော့တော့ဘုဒ္ဓရောသားနဲ့သူတို့အိမ်နံပြအိမ်နံပြပြီးသူတို့တော့သူအကျိုးချောင်းပြောပြတလားထန်လားသုံးလနေတဲ့အခါကျတော့ဒီမှာဘယ်သူနဲ့မှပေါင်းသက်ဆက်ဆံနေတဲ့သဘောလည်းမရှိပါဘူးတို့ရတယ်အခုမိန်းမများကလည်းသမီးတယောက်ဆိုပြီးဒီကလာသူတို့အမွေဆက်ပြမှာစိုးတာနဲ့ကျမကိုရှင်းတော့ကိုထဲလိုက်တယ်ကျမငကိုစိတ်ကပြန်ဘယ်သူမှလုပ်ချင်တာမှန်ပဲအရင်တော့ကတော့ပြန်မိန်းမကစီတောင်းမှပါလေထိုကဲ့လို့တောင်းမှညာဆိုလဲသူတို့ကလက်မခံဘူး မရဘူးအဲ့ဒါနဲ့ရှင်းတော့ပဲရောက်လာတယ်လောက်လာတော့အခုတော့မင်းကလည်းပိုင်မှုရှင်ကမပိုင်သေးအဲ့တော့ဓမ္မဤပါရမီကူညီဖြည့်သောအပြင်ဘိက္ခုနီမှာလောက်ပြန်ပေးပါကလေးမလေးအကျိုးကြောင့်ပြောအဲ့ကဲတော့အကျိုးကြောင့်ပြောတော့ကလေးမလေးကမမရေးလည်းရှိယောက်ျားလည်းသူတော်ကောင်းသဘောရှိတာနဲ့ကဲကောင်းပြီလေဒါဖြင့်ငါကပဲဘိက္ခုနီမှာကြောင်လိုက်ပြီးဒီကလာပို့ပါမယ်ဆိုပြီးဒီကလာဘိက္ခုနီမှာကြောင်ရောက်သွားတယ်ဘုရားတော့ဆိုပြီးကောင်းသောခွင့်ပြုခြင်းနဲ့ခွင့်ပြုလိုက်တယ် ဖွင့်ပြလိုက်တော့ကောင်းတဲ့ဆက်ဆံပြီးဒီကရာနေတာကတလနာသုံးလနေတော့ဘိက္ခုနီမကြောင်းရောက်လို့များမကြဘူးပဲဒီကပေါင်းတဲ့ဆက်ဆံတဲ့အတွက်ကြောင့်ဟိုမှာကိုဝင်လေးပေါ်တယ်ဟုတ်ပါကိုဝင်လေးပေါ်ပြီးဒီကရာနေတော့ပို့ထားတာကလည်းဘယ်ကြောင်းရောက်သွားတယ်ဆိုဒေဝရတ်တို့အုပ်ချုပ်တဲ့ဘိက္ခုနီမကြောင်းရောက်တယ်ဟုတ်ပါဒါနဲ့အဲ့ဒီမှာကိုဝင်လေးကလာလေးရလာတဲ့ခါကျတော့သူဒေဝရတ်ရဲ့ဘိက္ခုနီမတွေကပြောတာပေါ့လေဒီလိုဒီလိုပဲဘိက္ခုနီမလေးတရားဝါဒီလိုဒီလိုဖြစ်နေတယ် ဟိုဒေဝရကလည်းဂုံယူနေတဲ့အခါကိုသူဖះနဲ့ပြိုင်နှုံးဘူးသူ့ဘိက္ခုနီမာတွေကဒီလိုဖြစ်ရပါမလားဖက်စေဆိုတော့သူအမိန့်ထုတ်လိုက်ဒီထက်မနေရဆိုတော့ဘိက္ခုနီမာတွေကဖဲရှာတာပေါ့ဗျာသူတို့ပိုင်တဲ့ရောက်နေတာထွက်ပြီးကြလားကျမဟိုဒီကဒီကိုလည်းမနေကြပါဘူးဘောရမဖះကြီးဘိက္ခုနီမာသင်ပဲတဲ့နေကြပါတယ်ဆိုတော့ကဲဒါဖြင့်ကြိုက်ရသွားဆိုတော့အဲ့ဒီသွားသွားပြီးအဲ့ဒီကြတော့လာလေးပါလေးကြားလာလေလာရှိတဲ့အခါကျတော့ဘိက္ခုနီမာဖြင့် မရှိသေးဘူးဘယ်လိုဘုရားကြောင်းရောက်သွားရဘုရားရဲ့ဘိက္ခုနီမှာကြောင်းရောက်သွားရောက်သွားတဲ့ကဘုရားကတော့သိဒါဘိက္ခုနီမှာဖြစ်မှာပြိတ္တိရတာဟုတ်ဘူးသူဟိုခင်မွန်းနဲ့ဒီတောင်လုံးကဖြစ်ခဲ့တာဘိက္ခုနီမှာဖြစ်မှာဘာမှသူအတန်ရှင်းကြီးဆိုပြီးဘုရားကတော့သိဒါဆိုလေဒေဝရတ္တနဲ့အပြန်ဆိုင်လုပ်နေရတာဒေဝရတ္တကခုံယူပြီးကြလားဟောမသိဘဲနဲ့လက္ခဏာဘာညာနဲ့ဆိုမှဆိုရသေးတာဟုတ်ဒါနဲ့ဘုရားကဝိသခါတို့ မိမတွေဘုရားကြီးတပည့်သားမိတွေခေါ်ပြီးဒီဘက်ကုညီမလေးဟာသူခြေရငါပြတ်ပုံနဲ့ပြည့်ရရလာတယ်လာတွက်ပြီးဒီကရငါဖျက်ရှောက်ကြရမယ်ဆိုတော့ဘုရားတပည့်သားပေါ့ကွာတပည့်သားပြည့်နေတယ်ဝိသကာရုကတကားလဲအမျိုးမျိုးဘုံဘုံကလေးမလေးသူတို့မိမအချင်းရဆိုတော့ကုနားလဲတာပေါ့ဗျာဆက်လိုက်တဲ့အခါကျတော့ဘယ်ဘက်ကုညီမဖြစ်မှရတယ်ပြည့်တယ်မှာပေါ့ဟိုလူအကြောင်းလုံးကပါလာတာအဲ့ဒါနဲ့ပဲဘုရားသွားလျှောက်တော့အေးဒါဖြင့်တင်တဲ့သက်ရသတ္တိတာကလုံလောက်ပြီ ဆိုပြီးဘုရားခင်ကရမေကြီးရဲ့ချင်းမွန်ပြီးကလာဒီမှာပဲဘက္ခုနီမှာကြောင်းမှာပဲနေစေဆိုတဲ့အမိန့်ထုတ်လိုက်နောက်တမယမကြမဲ့ကလေးလေးမျိုးဖာလာကလေးလေးမျိုးဖာလာတော့ကောသလမင်းကြီးကလည်းဒီနားရောက်ဘုရားကြောင်းတော်သွားတော့ဘက္ခုနီမှာကြောင်းတာဖျက်ရဖျက်ရတဲ့ခါကျဘက္ခုနီမှာကြောင်းတဲ့ကလေးငိုတန်ကြတယ်ဘာတော့လို့မေးတဲ့ခါကျတော့ဩအရှင်မင်းကြီးအရင်ဘုရားခင်ကိုရမေကြီးနဲ့ဝိသခါတို့အရှင်မင်းကြီးတို့စုံစမ်းစစ်ဆေးရတဲ့ကလေးမလေးပါအိုးဒါဖြင့်ကွာဒီကလေးလေးကို နန်းတော်ပဲပို့လိုက်ပါကွာဒီဘိက္ခုနီမတွေဆင်းရဲနေရောဆိုပြီးဒီကလာနန်းတော်ပို့လိုက်တော့နန်းတော်မှာဘောဂရမင်းကြီးကမွေးစားတော့ကုမာရာဆိုတဲ့နာမည်လေးပေးတယ်ကုမာရာဆိုတာမြန်မာလိုပြန်တော့တငယ်ကလေးပါတငယ်ကလေးဆိုတဲ့နာမည်ပေးတာနောက်ကြတယ်ဒီတငယ်လေးကလည်းဒီနေ့ကိုနဲ့ဆက်ရှိသည်ရှိပြီးဒီကလာလာတော့နန်းတော်ထဲမှာသူသားမှနဲ့မွေးစားထားတော့ရှင်မြတ်သားရင်းနဲ့သူနဲ့ဆိုတော့ရှင်မြတ်ကလည်းသူ့လည်းသားပဲ တခါတော့သားတွေဖြစ်တော့ဒိုးထိုးစံကစားကြဒိုးထိုးစံကစားကြတော့သူကနိုင်သူကနိုင်တော့ဒီပြင်ကလေးတွေဒိုးတွေကုန်းတော့မပေးနိုင်မပေးနိုင်တော့သူကကောင်းလဲလက်သီးနဲ့ဗာနဲ့ထိုးပေါ့ဗျာဟုတ်အမေဖေမရှိတဲ့သားကဒိုးနှိမ့်တယ်လေချင်းကလေးတွေကပေါ့လေနောက်အောင်ဆိုကြတယ်အမေဖေမရှိတဲ့သားလေးကဒိုးနှိမ့်တယ်ဒိုးနှိမ့်တယ်ဆိုသူကကြားငါအမေဖေမရှိဘူးလို့ပြောနေတယ်ငါအမေဖေမရှိဘူးလို့ပြောနေတယ်ဆိုတော့တခါကောသလမင်းကြီးသွားမေးအောင်ချက်စီ ဘောဂရမင်းကြီးသွားမေးလိုက်တယ်ဓမ္မတို့ပြောသမားကျုပ်ဒီကလေးတွေကသုံးနေတယ်အမေမရှိတဲ့ဖေမရှိတဲ့သားအမေမရှိတဲ့သားကတို့ကိုဖိတ်ဆက်တယ်ကြီးအော်အော်ပြီးသူတို့ကကျုပ်ဆဲနေကြတယ်ဟာမင်းသူတို့ကကလေးဆိုတာဘာသေးလဲငါမင်းဖေဘောဂရမင်းကြီးကပါလေမင်းဖေပဲဟောတာတွေလည်းမင်းအနိုရင်းတွေပြတာဟာဒါမင်းအမေတွေနောက်တန်းနဲ့သူနေနေနေနေသွားပြန်တာပေါ့ဗျာနောက်တော့ဒိုးဒိုးကြံကစားကြပြန်တော့ဒီသားမထွက်လား သူမကျေနပ်ဘူးသူကိုယ်သူတန်ရရှိသူကိုယ်သူတန်နာဖေမရှိမမရှိတဲ့ဒါကြီးဆိုပြမှပြီဒါနဲ့ကကလာမင်းကြီးအတင်းအာရမမေးတော့တာမေးတော့ဩဒီကလေးတေပါတဲ့ကလေးပါလားအခုငါအဖေပဲနှုတ်တိုင်းနေရအမေပဲလို့ပြောသူယုံကိုမယုံဘူးသုံးလိုက်ကထမင်းနေတယ်ဒါနဲ့အမှန်ပြောလိမ့်မှာပဲဆိုပြီးကတဲ့မေရဘိက္ခုနီမသင်အဲ့ဒီဘိက္ခုနီမမွေးတော့ဘိက္ခုနီမကြောင်းမှာကလေးနဲ့မတော်တာနဲ့သင်ငါကမွေးစားထားတာဆိုတော့ ဒီခေါင်းလောက်ရှင်းလောက်ရှိသေးတယ်ဒကာရမတို့တန်ဝေကဝင်တဲ့ဆိုးရဲ့ကာမလားငငယ်ရွယ်ကအမေဖေတဲ့သွက်ခွာပြီးဒီကာလာနေရတာငါဖြင့်အလွန်ဆိုးတဲ့ကံပဲကဲတော့ဆိုးတဲ့ကံကိုဖြင့်ကံကောင်းလုံးမှတော်မယ်ကံဆိုးကိုကံကောင်းလုပ်တော့မယ်ပေါ့နော်ဒကာရမတွေရိပ်မိလဲအဲ့ဒါခင်ရတယ်လေအခုကံဆိုးကံကောင်းလုပ်ကြပါဘာလို့လဲဆိုတော့ခင်ရတဲ့တာယသမီးရှိပိုင်းနဲ့ခင်ရတဲ့ပူကပင်ခဲ့ရတဲ့ဘဝတွေဟာ ငကုဘဝတယ်လည်းမနှဲလာပါကံမကောင်းလို့ပေါ့ဗျာသာဟုသူမျိုးဘူးဆိုမျိုးဘူးခင်မုန်းဘူးဆိုရတဲ့အပူတွေကမစုံသေးဘူးလားဘယ်ကူများကြံသေးတယ်အဲ့ဒါကံစိုးတွေကိုခုပฏิပဌာန်လောက်လှုပ်လိုက်လို့ခနဲ့လက်ခေါင်းပြန်သွင်းကြလို့သွင်းလိုက်ရင်ခင်ဗျားတို့တော့ကံကောင်းတော့မကံကောင်းလို့ဖြစ်မယ်ဖြစ်ပေဘူးလားအဲ့တော့ကံကောင်းလို့ဖို့ဥစ္စာများခင်ဗျားတို့ကဖြည်းဖြည်းမြတ်မှလှုပ်ချင်သေးလားမြန်မြန်တော့ဆွဲမတု ရိပ်မိဘူးလားဘယ်လိုလုပ်ရမလဲကံမကောင်းတဲ့ဥစ္စာများကံကောင်းကျင်တဲ့အခါကျခင်ဗျားတို့ဓာတ်ဆရာသွားမေးတဲ့အခါကျအုံးလေးတစ်လုံးတစ်ဆယ်ဆိုတော့ဝယ်မှာဗျာအရင်ကြည့်လာပြီဆိုတော့ဟုတ်ကဲ့ဘူးလားအဲဒီလိုဟိုဟာကပျောက်တာမပျောက်တာမပျောက်တာသာရှိတယ်တရားကတကယ်ကံကောင်းဖြစ်ရမယ်ရိပ်မိဘူးလားအဲ့ဒါကြောင့်ဒီကလေးလေးကကံစိုးကကံကောင်းလုံးမှာပဲဆိုပြီးဒီကလားသူ့အဖကမီးတော့တခါတပင်ကောသလမင်းကြီးပြောလိုက်တယ်ကျွန်တော်သင်္ကန်းဝတ်ချင်တယ် အမှန်သဘောကြိုက်တယ်ကွာသင်္ကန်းဝတ်ရှင်တယ်ဆိုငါရှင်းတကာပေါ့ကွာသူကအဆောင်နေရွတင်နေနန်းတော်ကနေပြီးတကယ်လေရှင်လုံးကြီးအကြည့်ကြယူပြီးတကယ်လားသွားပြီးရှင်ပြုတာပေါ့ဗျာရှင်ပြုပြီးသူကန်ဆိုးတယ်ဆိုပြီးကတာနာပေါင်းဝင်တော့ကံကောင်းဖြစ်အောင်ပဲကြိုးစားကြတယ်ကြိုးစားလုပ်ပါအောင်ပဲသူစာရည်သင်ပြီးတရားတွေဟောတတ်ပြောတတ်ဖြစ်လာကုမာရသူရမ်းဖြစ်တော့ကတ္တဝရနာမပေးဘူးယူနာမည်ကကုဏကုမာရ အဲ့ဒါကုမာရနဲ့ကတ္တဝနဲ့ပေါင်းတော့ကုမာရကတ္တဝဖြစ်အဲ့ဒီကုမာရကတ္တဝဖြစ်ပြီးတော်ကြတယ်ဘိုးကသဗ္ဗနိကောသလမင်းကြီးကကလေးလေးမွေးကလေးရှိနန်းတော်သိမ့်သွားတယ်ရှင်မင်းမို့တာကိုပြအမေဆိုတော့ပဲပြေးကြတယ်အဲ့ဒီနေ့ကစပြီးတော့မျက်ရည်ကျနေတယ်စားလို့လည်းမဝင်ဘူးအိတ်လို့လည်းမပြောဘူးမျက်ရည်မကျတဲ့နေ့တခါမရှိဘူးတဲ့သူသားလုံးလားသူသားရပြန်ကို ယဟန်ဖြစ်လို့ကိုတော်တော်ကိုယဟန်ကိစ္စကိုပြီးလို့တော်တော်ကြော်ကြနေပြီဥမာရကသဘာတရားမှာပထမရံပဲအာလုံးသောပုဂ္ဂိုလ်ရင်ကြီးအောင်နိဗ္ဗာန်ရောက်ကြောင်းကိုမြင်ဟောနိုင်တဲ့ပုဂ္ဂိုလ်ပဲဆိုတော့မောင်ချစ်ဆိုတော့ကြော်ကြတာကြော်ကြလာပဲမဲ့သူ့မေရှိမတော်ဘူးမတော်တော့သူ့မေက73နှစ်လောက်ရှိနေပြီမြေကဆယ်လို့မရဘူးမြေက73နှစ်70နှစ်20ရလေမြေကဘယ်တော့မှမကြတရားအထုတ်ဘယ်တော့မှမရဘာလို့လဲဆိုတော့ သားအားကိုးနေတာဒီသားလေးလူလားမြောက်လားပြီဒီသားလေးနဲ့နေရကြမှာပါပဲသားလေးကငါပြန်မငဲ့သေးဘူးတနေ့နေ့ငဲ့ကောင်းပါရဲ့လေသူ့ပဲအားကိုးရမှာပဲသူများကြီးအားကိုးကိုကိုကိုအာမကိုဘူးဒီဘိက္ခုမကမြေရတော့ကြာနေတာပဲအဲ့ဒီလိုပြေပြေဒီကလာနေတော့တနေ့တနေ့ကြာတော့ကုမာရကတ္တဝယဟန်ကဆုံးခံရမှာဆုံးရဘိက္ခုနီမတွေလည်းရှိခဲ့ဆုံးခံစားဒီယဟန်ကလည်းကုမာရကတ္တဝယန္တာကလည်းဆုံးခံစား တောင်းခံစားတော့သူ့သားကိုမြင်တာဘူးတခါတပိတ်ကုဏီမကသူ့တပိတ်ပွေပြီးအတင်းလိုက်သူ့သားကိုသင်္ကန်းဆွဲမယ်သင်္ကန်းဆွဲမယ်လို့တခါတည်းလိုက်တော့ယောက်ျားချီနဲ့မိန်းမချီနဲ့မတူပဲယောက်ျားချီကတွတ်မိန်းမချီကနှေးတို့တော့လည်းသူကချစ်တဲ့ဇောနဲ့တခါအတင်းလိုက်တော့မိလူမိခင်ဖြစ်မိလူမိခင်ဖြစ်တာသားလို့တဲ့ပုဂ္ဂိုလ်ကဒကမာကြီးလို့ခေါ်လိုက်လို့ရှင်ဩငါခင်သေးတယ်ခင်ရှာတယ်ခင်ရှာတယ် တွေ့တော့လဲခေါ်ရှာသားပဲဆိုလို့ရှိရင်ဖြင့်သူကဒီခင်လုံးကိုမဖြတ်နိုင်တာနဲ့ငါအာကိုနေတာနဲ့တရားရမှာမဟုတ်ဘူးအပန့်ကိုမပေးဘူးဆိုပြီးဒီကလာဟိုကသင်္ကန်းလိုက်ဆွဲမဲ့လှုပ်လေလေကိုရောကခတ်ပတ်သွားသွားလိမ့်မယ်အာကိုပါဆိုလို့သူကိုယ်သူအာကိုမှမက်ဖွေရမှာအခုသူတော်ကအာကိုနေသူသားကပဲမျောကိုနေတယ်အဲ့ဒါနဲ့သူစိတ်ထဲမှာဒါကိုလည်းသူကမြင်မိတာမြင်မိတော့ပြတော့ခေါင်းက အခုညီမကတော့သူယူမိုက်မိုက်တုံးပေါ့ဗျာယူမိုက်မိုက်တုံးပဲတဲ့ခါတော့တပိတ်ကြီးပွေပြီးတဲ့ခါလာသူသတ်သင်္ကန်းစာလိုက်ဆွဲဟိုကလည်းအတင်းကြွဘာလည်းမခေါ်ဘူးပြောလည်းမပြောလှဲ့လည်းမကြည့်တော့ဘူးလှဲ့ကြည့်ရင်ကိုငဲ့တယ်ထင်အောင်မှာဟုတ်ပါဘူးငဲ့တယ်ထင်ဆိုငဲ့ရင်ဖြင့်ကကိုခင်းတယ်အောင်မှာပဲခင်းလို့ရှိရင်သူတရားထုတ်မှာမဟုတ်တရားထုတ်ရင်သူ့ဟာသူအာကုမှသူရမယ်ဥစ္စာမှန်ပါဗျာဆိုပြီးတဲ့ကလာကိုတော်ကကုမာရကတဘကလည်းမောင်ချက်စီနောက်ကိုလှဲ့မကြည့်ဘူးအတင်းတော့သွားနေတာအတင်းသွားနေတော့ဒီကအတင်းလိုက် အတင်းလိုက်တော့လည်းမိလို့မိခင်လည်းတော့သင်္ကန်းဆွဲမလို့တားဆွဲတော့မဟုတ်ရကြီးလေဘလောက်များဆိုးခင်လုံးခင်လုံးခင်လုံးခင်လုံးဘလောက်ဆိုးတယ်ဆိုမဟုတ်ရလဲအောင်ပဲခင်ရတယ်ဗျာဘလောက်များဆိုးတယ်ဆိုတော့ရိပ်မိကြအဲ့ဒါခင်ရတဲ့ဓမ္မတွေကသာမိုက်တယ်ဆိုးအောင်လဲဓမ္မတွေကသာမိုက်တယ်ခင်မိပြီဆိုလို့ရှိရင်မျက်စိယောက်ကမပြောင်းနိုင်ဟုတ်လား ဒီနေ့တည်းခါတည်းဒီသားလေးသမီးလေးတွေခွဲရတယ်ဆိုအိုးလာကောင်းများစွာဖြန့်ပြီးများထင်းလိုက်သေးတယ်မဆိုးပါဘူးလေအေးဒါကြောင့်ခင်ဗျားတို့မိမတွေဟာတဲ့မြန်မြန်သာအလုပ်လုပ်ယူလိုက်ပါနမောဒီသောဝဇ္ဇကြီးကဘယ်တော့သိနိုင်လဲသိနိုင်ပါဘူးသောဝဇ္ဇရှိလေးလေးအပဲနဲ့နီးလေးလေးရောက်လေးလေးကြလေးလေးရင်းပြီလားအေးဒါကြောင့်မိမများမှာတဲ့သိုးရတဲ့စိတ်တွေပဲရှိသောကြောင့်ဘယ်တော့မှစကြဝဠာမင်းမဖြစ်ရဘူး မိမအဖြစ်နဲ့ဖြစ်စေတရီမင်းမဖြစ်နိုင်ဘူးဗြဟ္မာမင်းလည်းမဖြစ်နိုင်ဘူးဖယားလည်းမဖြစ်နိုင်ဘူးကဲဒါနဲ့ချိန်လိုက်ရင်မိမထိုးတယ်ဆိုတာပေါ်လာကြဖြစ်ကုန်မဖြစ်နိုင်ဘူးအဲ့ဒါကြောင့်ကိုဘွားကလည်းကိုမသားရကြပဲနဲ့ဂိုင်းဒီလောက်ရုံမာတယ်ဆိုးရတဲ့ဘဝသူများနဲ့တန်းတူဘယ်မှမဖြစ်နိုင်တဲ့ဘဝတွေကိုဖြစ်တကယ်ဒီဘဝဇတ်သိမ့်လိုက်ပါတော့မယ်ဆိုတော့ နိဗ္ဗာန်ကြရတယ်ဇကားနဲ့သွားဖြစ်ယောက်ျားနိဗ္ဗာန်မိန်းမနိဗ္ဗာန်လို့မရှိတော့ဘူးအဲ့ဒီကြရတယ်အတူတူပဲငြိမ်းချမ်းချမ်းသာတာကြီးဖြစ်အဲ့ဒါဖြင့်တန်တုကျင်လို့ရှိရင်ဖြင့်ဒီဘဝမှာဖြင့်ခင်ဗျားတို့တန်မတူနိုင်တော့ဘူးတန်တုဖြစ်ခြင်းဒီဘဝမဖို့ရအောင်လုပ်လိုက်ရင်ဘယ်သူနဲ့ဆိုတန်တုရင်းမကြအခုတော့ခင်ဗျားတို့မှာရှုံကြီးရှုံပြီးဒီကလာအမှန်မှန်နဲ့နာဘူးလားဘူးရရှိတယ်ခင်ဗျားတို့မျက်နှာကောင်းမရရရှိတယ် တတိတပင်ပိုင်းတာရောငိုဝင်လာကခင်ဗျားတို့ကမလုံးနိုင်တဲ့အတွက်အော်ရာအင်နာငေါက်တာခန္ဓာခံရတာရောပိန်လိုက်တဲ့ဂုံညာမပြောပါနဲ့ဟမ်ဘယ်လိုရင်းလဲငိုအောင်ပါလေရှိသေးတယ်မမေ့ပါနဲ့ဒီလိုဝိုင်းငိုရဒါကမြေကြီးပေါ်လို့ပါဒါကမြေကြီးပေါ်လို့ပါမြေကြီးပေါ်လို့ပါအဲဒါဖြင့် ဘယ်ဓမ္မတို့ခေါင်းကဘေကုဏီမမှာဟတ်ထိုးကြီးလဲတဲ့ဆိုရရိမ့်နေသူသာတဲထင်တာဟုတ်ဗျာတဲလည်းအာကိုတာဟုတ်ဗျာအဲ့ဒီအာကိုတဲ့တွေ့တဲ့သူစိတ်ထဲမှာဟတ်ထိုးကြီးလဲဟတ်ထိုးကြီးလဲတဲ့အခါကြလို့ရှိရင်သူစိတ်ထဲမှာဩငါသားနေနင်းနေမှနေစိတ်မရှိပဲငါပြန်အခုနှကောင်း20စိတ်မျက်ရည်နဲ့မျက်ခွက်ဘယ်တရားမှလည်းအာမထုံနိုင်ဘူးသူစိတ်နဲ့ပဲချိန်ကုန်နေရတယ်အခုတွေ့ကြတာစိမ့်ကားလိုက်တယ် ဒီနေ့ကစပြီမင်းဖြင့်အာမကိုတော့ပါဘူးဆုံးဖြတ်တဲ့ခြိုက်ဆုံးဖြတ်တဲ့ခြိုက်အဲ့ဒီဆုံးဖြတ်တဲ့ခြိုက်ဘယ်ကုဏမကြောင့်ပြန်တော့တာပဲရှယ်လေးရှယ်ပကောဗျာဟာထိုးလဲလဲခဲ့ပေါ့ရှက်ပြီရှက်တယ်နဲ့ဘယ်ကုဏမကြောင့်ရောက်တော့မောချစ်စေတိုင်မိပြီဒီနေ့တော့ဖြင့်တရားမရမထဘူးကွာကိုယ့်ဟာကိုယ်အားကိုးမယ်ဆိုတော့မှခொနဲ့ကဝေဒနာတွေဒကာဓမ္မတွေခန္ဓာကိုယ်ပေါ်မှာလှည့်ပြီးအကုန်ညာအောင်သွန်းတော့တာပဲအဲ့ဒီသူများအာမကိုတဲ့ညမှာရနာမှာဖြစ်တယ် မြင်ပြီလားမြင်ပါပါကိုကကိုလည်းအာကိုလိုက်ပါရောဉာဏ်နဲ့ဖြစ်ပါရောအဲ့ဒါကြောင့်တရားဓမ္မတွေဒီဝတ္ထုပြောကျင်တာကတခြားမဟုတ်ပါဘူးမိမဆိုတာဟုတ်လားအငယ်ရတဲ့ပုဂ္ဂိုလ်ရှိုးစားလည်းဖြစ်တယ်မျက်စိငယ်နဲ့ကြောက်တက်လန့်တဲ့အမျိုးစားလည်းဖြစ်တယ်ဆိုတော့သူတော်ကအာကိုနေတာအဲသူတော်အာကိုနေတဲ့တဲ့ဟိုဘိက္ခုနီမှာပါနှစ်ပေါင်းနဲ့ဆယ်အစိတ်သားကိုပဲခင်ပြီးသားအာကိုနေတဲ့တဲ့သူလူရင်းဆိုင်ကလားဆိုင်ပါဘူး။ဒါရင်ဒီလောက်တောင်စိမ့်ရတာဖြစ်ရင် သူ့ကိုဖြင့်ယနေ့ကစဖြတ်ပါတော့မယ်ကိုယ့်ဟာကိုယ်အာဟုပါတော့မယ်ဆိုပြီးဒီကလာအာထုတ်တဲ့ညကြတာရဟနာမဖြစ်ဘူး။ဒါကြောင့်တရားဓမ္မတွေလည်းတဲ့ဘုရုမအာမကိုပါနဲ့ကိုညံကိုသာကိုအာကိုပြီးဒီကလာလောက်ကြလို့ရှိရင်ဖြင့်ခင်ဗျားတို့နေကြမှာ။ကိုကိုကိုအာကိုရင်နော် ပုဂ္ဂိုလ်ကိုဆိုတာကတခြားမဟုတ်ပါဘူးတကယ်အခုရှိတဲ့ခန္ဓာကိုယ်ကြီးကိုလည်းမဆိုလိုက်ပါနဲ့ဘုန်းကြီးပေးထားတဲ့မဲ့ညာကလေးကျွတ်တတ်တဲ့ညာကလေးကိုအားကိုးပါရင်းမိပြီလားပုဂ္ဂိုလ်ဆိုတာဘာပါလဲအဲ့ဒီညာကိုပုဂ္ဂိုလ်ဆိုတဲ့နားမလဲတဲ့ဒကာတွေကနားမလဲတဲ့ဆရာတွေကပြောလို့ရှိရင်ကုကုကိုအားကိုးကြဆိုတာခင်ဗျားတို့လွဲလိမ့်မယ်နော်ဒီကုကုကြီးကအနိစ္စကြီးဘုရုတော်အားကိုးလို့ဘာသုံးကြမှာတော့ခင်ဗျာ သဘောကျလားပုဂ္ဂိုလ်ဆိုတော့ဒီယုံနာကြီးအာကိုလို့ဆိုတာလားခင်ဗျားတို့ရှုတဲ့ဝိပဿနာဉာဏ်မဲ့ဉာဏ်ကိုအာကိုသဘောကျအဲ့ဒါခင်ဗျားတို့ကလောကမှာလည်းခင်ဗျားတို့ပြောသညာနဲ့သုံးနေတာတွေလည်းလွဲတယ်နော်ကျွတ်တော့ဘယ်သူမှအာမကိုကိုကိုအာကိုတာပဲဆိုဒီကိုကိုကြီးယူလိုက်လွဲတယ်နော်လွဲတယ်လွဲတယ်ဓမ္မတို့ သိမိကြကိုကိုကိုအာကိုလို့ဘုရားဟောတော်မူတာကအတ္တဤအတ္တဤကမိမိအတုသောမဉ္ဇဏ်ဒီပင်လဲအတ္တနောမိမိနာတော့ပုဂ္ဂရာတိမိမိအထုတ်တဲ့ဉာဏ်ကိုမိမိအာကိုရအတ္တနာဤသုဒ္ဓံဒေနာအတ္တနာဤအရဏယောမိမိကိုယ်ဒီနဲ့သုဒ္ဓံဒေနာမဂ္ဂင်၈ပါးဖြစ်ပေါ်လာဖြင့်မဂ္ဂင်၈ပါးဤသောယင်ကြီးတရားလေထားကြီးဖောင်ရထားကြီးဖြစ်ပေါ်လာဖြင့်ဒုံလဘံရခဲ့သောရတ္တဖို့ကိုလဘတိရနိုင် ဒီမဲ့ညာအာကုမှရနိုင်ဒီဝိပဿနာညာအာကုရင်ရမယ်ဒါရင်နေရာဓမ္မတော့ကိုကိုကိုအာကုဆိုတာဘာတော့သိကြဘာတော့အေးဝိပဿနာညာမဲ့ညာပေါ့ဗျာကဲခေါင်းကဓမ္မကြီးကုမာရကတ္တဝမေတော်ကြည့်လိုက်ကုမာရကတ္တဝမောတော်ကြည့်လိုက် မင်းပြန်အာမကိုတော့ပါဝေကိုယ့်ဟာကိုတရားပဲအာကိုပါတော့မယ်ဆိုပြီးအာကိုလိုက်တဲ့တနေ့ကျတော့ဘာဖြစ်လဲမှန်ပါပါအဲဒီမှာလည်းတရားဓမ္မတော့သာလင်ခမွန်းတွေအာကိုပြီးကြလားမနေပါနဲ့သာလင်ခမွန်းကမင်းနေမကောင်းဘူးလေနေမကောင်းဒီရှိတော့ ဒါပဲပြောတာပြောင်းမှမပြောင်းမှတော့သူတောင်းမနေနိုင်ဘူးဟုတ်လားတကယ်လို့ဝေဒနာရလို့သေလောက်တဲ့ဝေဒနာရတဲ့အခါကြလို့ရှိရင်ချုပ်ကြပါအောင်ဆိုလို့သူတတ်နိုင်မတတ်နိုင်တော့ကိုယ်ကိုယ်ထံကိုလန်းကိုသေးပဲဘာများကိုရရအဲ့တော့ခမည်းတော်နေကြတိုင်းကြတာအပြောနဲ့လွန်နေတာနဲ့တဲတူတယ်ဟုတ်ဘူးလားအပြောနဲ့လွန်နေတာနဲ့တဲတူတယ်ဘုန်းကြီးတို့မင်းဘာငါရှိနေဘာဘူးစရာရှိသလုံးဆိုဟိုကယောက်ျားကဟုတ်ပြောလိုက်တယ်ပြောလိုက်တော့ခင်ဗျားတို့ရမ်းရုံ အပိသက်တဲ့ခင်ဗျားတို့ပေါက်တဲ့အနာချောင်းဆိုးတာလေးတောင်ပြောအောင်ကုနိုင်ကုနိုင်ရလားကုနိုင်လင်နာလေးကြတာပေါ့ရင်နာလေးကြတာပေါ့နောက်ကျက်တက်တာကြတာတခါအိုးလာတာကြီးကြတာနားလာပြန်တော့သေကန်လေးကြတော့နော်ဘုရားကသူတို့သူတို့ပြောတာခင်ဗျားတို့ကယုံနေတာများခင်ဗျားတို့ယူလို့ယုံတာယဉ်နေပြီလားယူလို့ယုံတယ်ဆိုတာယဉ်မိကြကျုပ်ကယုံတတ်တယ်လို့လုံးမနေနဲ့ဦးခင်ဗျားတို့ကတော့ဆိုးတာ ရင်းမိကလားဒုက္ခယုံတတ်တယ်လို့မလုပ်ပါနဲ့တဲ့ယုံလို့ရှိရင်ဖြင့်ယုံလို့ပဲပုံအပ်လိုက်တာပဲအမလေးတရားဓမ္မတွေ အားလိုက်တဲ့ဖြစ်ချင်းရိမ့်ပြီလားအလကားပြောနေကြဘုရားခင်ကိုရမေကြီးကအမေကသမီးကိုမကယ်နိုင်ပါဘူးဟုတ်ပါသမီးကတော့အမေကိုကယ်နိုင်ပါဘူးခင်မမကခင်မယောက်ျားကိုခင်မယောက်ျားကခင်မမကိုကယ်နိုင်ပါဘူးဘယ်ကအနတ္တတွေလေသူလည်းအနတ္တကိုယ်ဘုသူကဘုသူကယ်နိုင်တယ်ဘုရားကဟောရလားမဟောပါဘူးဒါခင်ဗျားတို့လောကုချော်တာယုံတာပေါ့တဲ့ရိမ့်ပြီလားလောကုချော်တာယုံနေတာ ကဲဒါပြန်မတုတို့လောကခြာတာလေးကိုနားရအောင်ထွက်သွင်းမြလုံးနေသေးလားမလုံးတော့ပါဘူးခုတော့နည်းနည်းပါလာပြီနည်းနည်းပါလာပြီမကြီးကပါလားအဲဟိုတကာမြစ်ကနဲ့ကြားနေပါဦးမယ်တော့ခန့်ကယုံလားခုတော့ဘုရုအကုသေးတော့အေးကိုအထုတ္တဥပဒနာညာနော်ဒီဃာရမတွေအားလုံးကိုယနေ့လူရင်းပြောနေတယ် ဘာကိုရမှာတော့ရှုလို့ဥပါဒဉာဏ်ကိုသာအကိုကြပါခေမောဖြစ်စေမင်းအမအကိုသေးလားမကိုပါဘူးကိုအကိုဘောကွာရိမ့်ပြီလားကိုအကိုသာအကိုကိုလုံးမကိုရမယ်ဆိုတာကဒါဆိုတာကွာရိမ့်ပြီကြခொနကကုမာရကတုဝမဲတော်မောင်ဖြစ်စေသူသားအကိုနေတော့ကဘာမြတ်ကဥပါဒဉာဏ်ရမဉဏ်ဖုန်ဉာဏ်ရမရပါဘူးဘုဝိနာဘိတာရတဲ့မဉဏ်ဖုန်ဉာဏ်သူ့မှာပေါ်လာရလားဘာကြောင့်လို့ကွာ အေးသူသားလေးခင်ပြီးအာကိုငါသားလေးလူသားမြောက်တယ်ငါသားလေးနာမည်ကြီးလာပြီဆိုပြီးအဲ့ဒီအာကိုနေအဲ့ဒီအာကိုနေတဲ့အတွက်နှစ်ပေါင်းစိတ်30သူ့မှာမျက်ရည်သာကြပြီးတရားမရဟုတ်ဘူးလားဒါယူမသွားတာကံကောင်းပေါ့ဗျာခင်ဗျားတို့လည်းပြန်ယူသွားကြည့်ရရင်းနေလားအဲ့ဒါဘုန်းကြီးတို့ဓမ္မတွေအခုဘု து အာကိုကြမှာလေ မိမိအာထုတ်တဲ့ဥပဒနာဉာဏ်မဲ့ဉာဏ်ကိုသာအာကိုလိုက်လို့ရှိရင်ခမရတို့ခမရတို့အသေးဟာလည်းမလာတော့ဘူးခမရတို့အနာရောမလာပါဘူးခမရတို့ပြိတ္တိနေမှုဆင်းရဲကြီးရောမလာပါဘူးအဲသူမသာလည်းအုံမှုနာမှုသိမှုကိုတားနိုင်တာခမရတို့သားလည်းခင်မတွေကခင်းသာခင်းရမင်းသာမင်းရတယ်ဘာမှမဟုတ်ဘူးဟုတ်လားသားလေးတွေများမွေးလိုက်ရတာသမီးလေးတွေများမွေးလိုက်ရတာနင့်လားလင်းနဲ့ကစားပြီးဒီကလာမွေးခဲ့ရတယ် နင်းဆိုးပုံနဲ့ငယ်တော့ကတော့ဇိကောင်ပတ်ချင်သေးတယ်လာသေးတာခင်ဗျားတို့လောက်ကရင်းပြီလားအခုတော့အာမကုရတော့ပဲကိုရင်းပြီလားဘုမကြီးစောင်းပြောနေတယ်အောက်မေ့မနေနဲ့ရင်းပြီလားကဲတော်ရင်ဓမ္မတို့ကိုကိုကိုအာကုဆိုတာပေါ်လိုက်ကြခေါင်းကဘေကုဏီမကြီးဘုရုအာကုတော့ပုဂ္ဂိုလ်ကအာကိုရမညာပဲအာကိုရညမှာမညာဆိုင်တယ်ပါဗျာသူတော်အာကိုလည်းနှစ်ပေါင်းများစွာကြာခဲ့တော့ကမျက်ရည်ရခဲ့ကိုယ့်ကိုယ်ကလည်းအာကိုပါရော မှညာလည်းရပါတယ်ဒါဘယ်နဲ့လောက်ကြတပည့်တော်တို့လည်းဒီလိုပဲမှညာရအိုးခင်ဗျားကတကောင်ကြွေကြီးပြောနေပြန်ဟိုတကောင်လုံးအောင်ကြီးကပြောနေရတာသူတို့ကမထူးဘူးရတော့ကောင်းရတကောင်မျိုးပြီပြောရတာလားပြောလိုက်တာရင်းနေကြလားဒကာဓမ္မတို့အေးဒါရောက်ကိုကိုကိုအာကိုဆိုတာဒီဒကာဓမ္မတို့ယနေ့ညတရားမှာဖြင့်ဘာတော့လို့ဆိုလို့ရှိရင်ဖြင့် ဖြစ်ပျက်ကိုသိတဲ့ဉာဏ်ကိုအားကိုးပါသဘောကျအဲ့ဒါဘယ်မှာပဲဝေဒနာသုံးမျိုးပေါ်ခြင်းရပေါ်တရားဓမ္မတွေဉာဏ်အောက်ရအောင်တွင်းလိုက်လို့ရှင်ဖြင့်ဒီဉာဏ်ဒီတရားဓမ္မတို့ဟာအိုမှုနာမှုသိမှုကိုတကယ်တမ်းတားပြီးချမ်းသာမှုကိုသာရွတ်ဆောင်ပေးတော့တယ် ဒါဖြင့်ဒီညာအာကိုရမယ်ဆိုရရေးမိဒါဖြင့်လောက်တတ်ကြပါလားဘယ်ဝေဒနာဖြစ်ဘယ်ဝေဒနာလာလာတရားဓမ္မတွေကဘာလို့อ่ะဖြစ်ဖြစ်ရှိဖြစ်ညာအောင်ရအောင်လို့ဖြစ်ဖြစ်ရှုလိုက်ရင်ညာအောင်ရောက်ပါဘူးအဲ့တော့ဖြစ်ပြမရှုမိမှာဖြင့်ဘုရားကသိဆိုရင်တပည့်ကြဒါရင်ဖြစ်ဖြစ်ရှုဖို့ရေးဒီကားလို့ဆိုလို့ရှိရင်ခမည်းတော်ကိုကိုကိုအာကိုတဲ့အရေးပဲတပည့်ကြဒါဖြင့်ဗျာခင်ဗျားတို့ လောကီတွေဖြင့်ဘ누구ကဘာပြောပြောမယုံကြနဲ့။ဒါလေးတွေကလည်းလိမ့်လိမ့်မမနဲ့ကနဲ့ကြရနဲ့အမေကျွန်တော်ကြည့်လိုက်ဘာမှဘူးနဲ့ဗျာ။အခုတော့ကျွန်တော်ပညာတတ်အောင်ဝယ်အောင်ဗျာဆင်အောင်ဗျာ။ချော့လုံးဗျာ။နေကြတော့ကြကြတော့သူကသူသွားမှာပဲ။ဟုတ်ကလား။ဒါခင်ဗျားတို့ကသူများသားသမီးတွေဒီလိုသွားနေတာမြင်တယ်ငါသားတော့ဟုတ်တယ်မထင်ပါဘူးဆိုတော့ခက်တယ်။ခက်ဘူးလား။ ကဲဒါဖြင့်ကာရမတွေသီသားတွေသမီးတွေပြောတာကယုံကြည်ရှိရမိမိတို့အာကိုလုံးကြီးထားတဲ့ခမွန်းတွေပြောတာကောအေးတော်ရကြကြလို့ရှိရင်ပြေကာရမတွေပြောတဲ့ပုဂ္ဂိုလ်ကလည်းအနတ္တမို့သူကရင်လည်းအရင်ဆုံးဖြုံရင်ဆုံးဖြုံအပြောကြံရဲ့ဒီရဲကအမှန်မဟုတ်လို့ပေါ့ဒါဖြင့်အမှန်တရားလိုက်ကြပါအမှန်တရားဆိုတော့မက္ကသစ္စာမက္ကကခྱི་မှန်သစ္စာကမှန်တယ်မက္ကကခྱི་သစ္စာကမှန်တယ် ဒါဖြင့်ခရီးမှန်လမ်းမှန်ဖြင့်ခမရတို့မညံမရှိမွန်ချစ်စွေခရီးမှန်လမ်းမှန်ကဖြင့်ပါတော့မက်ကပဲရှိတဲ့ခါကျတော့သူ့ကိုယ်သာညာအောက်ကိုအရောက်သွန်းလိုက်လို့ရှိရင်ဖြင့်ဘုန်းကြီးတို့ဓမ္မတွေ၌ခရီးမှန်လမ်းမှန်ဘသူပြောတာမှမဟုတ်ဘူးသူကိုယ်တိုင်ကဆောက်မှာ ရင်းမိမလားသူကလောကပါသေးရလားအဲ့တော့ဘုန်းကြီးဆိုရင်ကဒကာရမတွေကိုတဲ့ဘယ်လိုဆိုရင်လဲလို့မေးလို့ရှိရင်ဒီညာအောက်ကိုရောက်အောင်မသွန်းမိမှာပဲဆိုရင်ဝိညာဉ်ကလည်းဖြစ်ဖြစ်တကယ်တော့ပြမှာပဲပြတဲ့ချိန်တိုင်းခင်ရတော့ညာအောက်ရောက်အောင်မသွန်းမိစမပြန်ဝေဒနာကတဏှာပဲသွားတယ်တဏှာပဲသွားတော့ဥပါဒံဘောကဇာတိဇရာမရဏဆိုတော့သေမင်းထိုးအပ်လိုက် ကြောက်เสียဘယ်လောက်ကောင်းဒါဖြင့်ညာအောင်ရောင်ကွင်းလို့ရှိရင်ဖြင့်သင်မင်းထိုးအပ်သေးရလားညာအောင်ရောင်မသွင်းလို့ရှိရင်မြဝေဒနာပြည့်စရာတဏှာဝေဒနာနောက်ကညာမလာပဲနဲ့တဏှာလာအဲ့ဒီတဏှာလာပြီဆိုမှဥပါဒံဘောဇာတိတရာမရဏဆိုတော့တဏှာကသင်မင်းထိုးမအားလိုက်ဘူးလားအဲ့ဒီကြရင်ဖြင့်ဘုန်းကြီးတို့ကမတတ်နိုင်ဘူးညာအောက်ကိုသာရောင်သွင်းမယ်ဆိုရင်ဖြင့်သင်မင်းလက်တွင်းကလွတ်ကင်းတယ်ဆိုတာရေဝံသာတောင်းခံတယ်ဒါဖြင့်နေရကြဘူးဘုရုအာကုမယ် ဝိပဿနာဉာဏ်အာကိုဘယ်သူကပြောပြောမယုံနဲ့နော်အေးပြောလို့ရှိရင်တစ်ဖက်နှမ်းနဲ့သာထားလိုက်ပါခင်ဗျားတို့ထုံးစံတိုင်းပေါ့ဗျာဘယ်သူကတော့ပြောရှာပဲကျုပ်ကယုံကြည်ပြီးပေါ့တစ်ဖက်နှမ်းထားလိုက်တယ်ပါပဲအဲ့ဒီတစ်ဖက်နှမ်းလေးကဒီဉာဏ်သုံးပြစ်စမ်းရိမ့်မိဗလားဒီလိုဆိုရင်ဘာကြမ်းကြရရှိသေးလဲကဲဘယ်လိုနေကြမယ်ဒါဖြင့်လိမ့်လိုနေရမယ်ဘယ်ပေါက်ကလာလာခြေထောက်လာလဲညာအောက်သွင်းလက်ခွန်အောက်သွင်းသလို ဝေဝေဒနာလာလာညာအောင်ရအောင်လုပ်လိုက်လို့ရှိရင်ကိစ္စပြီးပါတယ်လို့ဆုံးဖြတ်ချက်ချကိစ္စပြီးတယ်လေကုမာရကတ္တဗမေတော်မှာဟုတ်လားသူ့ကိုယ်သူအာကိုပြီးညာအောင်ရအောင်သွန်းလိုက်တာနဲ့ဘယ်သူမှအာမခုတော့သူ့ညာလေသူအာကိုလိုက်ပြီးဒီကလာဒီနေ့ညအားကိုးလိုက်တယ်ဒီနေ့ညခီးပေါ့ကိုအားမကိုးခင်တော့မြေ့ကြကဲမြေ့ကြမလားမဲ့ရတာကြိုက်သလားမဲ့ရတာကြိုက်လို့ရှိရင်မြေ့ကြဇက်ကို သိမ့်ကြပါတော့ရိပ်မိကြကဲယနေ့ဒီရင်ပြောကြပါ